Господи. အောင်ရွှေမင်းအောင်ဆရာတော်ကြီးမာတတိပဋ္ဌာန်ဆယ်ရဲ့အချိန်ပြည့်တရားစခန်းပွဲကြီး၌စုံမိလာရောက်ကြ၍ဘုရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ဘရောကြရသောပူဇော်ဝန္တပိကိစ္စပနာမကုသိုလ်ကံစေရနာသောတိဆောင်သိညာရသောတိလကုသိုလ်ကံစေရနာ ဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုချိန်ပြည့်ရှုမှတ်ပွားများအထောက်ကြရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကင်းလို့ငြိမ်းချဝိပွားကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရဏယာရုကုန်သိမ်းတို့ကိုရရှိခြင်း ရရှိပြည်တော်လောကီစီပါဥစ္စာယရနာယရုကုံတိန်တို့သည်တဏိတချာဒီလာကဲ့သို့ကြီးပွားတွတ်တဲ့ခြင်းမရရှိပြည်တော်လောကုတ္တရာတရားထုတရားမြတ်တို့ကိုရရှိခြင်းတည်းဟူသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခသိပြည့်စုံကြ၍ဆင်းရဲခသိတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမညံပူဉ္ဉံဖြင့် လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တိဣတရဏိနာတဟအထင်္ဂတမ္ပဏဂတံဘောဓထသီလံမယာစာမိအနုဂဟံကတဝါ နန္ဒေထပိနန္ဒေထမေပန္တေမေပန္တေဒုတိယံပိဒုတိယံပိတတိယံပိတတိယံပိအဟံပန္တေအဟံပန္တေဣတရဏိနတဟဣတရဏိနတဟအဖြင့်ကတံပဏဂတံအဖြင့်ကတံပဏဂတံ ဥပောတထသီလံဥပောတထသီလံသမယာစာမိသမယာစာမိအနုဂဟံကတဝါအနုဂဟံကတဝါသီလံဒေထသီလံဒေထနိဗ္ဗာန်ဒေနိဗ္ဗာန်ဒေယမဟံဝဒာမိဓမ္ဝဒေထအာမေနနမောတတဗုဒ္ဓဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ န္တရဏံကိသာမိသံဃန္တရဏံကိသာမိဘုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသာသနာတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃန္တရဏံကိသာမိဒုတိယံပိဘုဒ္ဓံတရဏ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံအနာတိပါဒံဝေရမဏိတိတ်ခံဗြဟ္မမာရိယာမိပါဏိပါ အဒိဏဓမ္မဝိရမဏိသိက္ခာပရံသမာတိယာမိအဒိဏဓမ္မဝိရမဏိသိက္ခာပရံသမာတိယာမိအဗျမ္မစရိယဝိရမဏိသိက္ခာပရံသမာတိယာမိအဗျမ္မစရိယဝိရမဏိသိက္ခာပရံသမာတိယာမိမုဒ္ဒဝါဒဝိရမဏိသိက္ခာပရံသမာတိယာမိမုဒ္ဒဝါဒဝိရမဏိသိက္ခာ ရာမေရယမိစ္ဆပမာဒဌာနာဝေရမဏိတိတ်္ခာပရံတမာရိယာမိသုရာမေရယမိစ္ဆပမာဒဌာနာဝေရမဏိတိတ်္ခာပရံတမာရိယာမိဝိကာလဘောဇနာဝေရမဏိတိတ်္ခာပရံတမာရိယာမိဝိကာလ နိစ္စနိစ္စဣဒဣဒဝါရိဒဝါရိဒဝိတုကဝိတုကကန္တနာကန္တနာမာနာကန္တမာနာကန္တဝိလေပနာဝိလေပနာဒါရဏဒါရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိသိက္ခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိသိက္ခာ ပု္ပ္ပာတေနမဟာတေနဝိရမဏိတိခံဗြဟ္မမာရိယာမိပု္ပ္ပာတေနမဟာတေနဝိရမဏိတိခံဗြဟ္မမာရိယာမိဣရမေတိလံဣရမေတိလံမကဖလာမကဖလာညာနတ္တညာနတ္တသစ္စယောသစ္စယောဟောတုဟောတု တိကရဏေနသဟထေငသမဏဂတံဘောဓထသီလံဓမ္မတာရုပံကတဝါအပမဒေနသမ္ပါတိထတန္တနာတော်တက္ကရီ1558ခုနှစ်လူတို့ဟောကောဇာတက္ကရီ1386ခုနှစ်နေုံလာနေရော6ရက်ခရစ်နှစ်2014ခုဇွန်လ 18ရက်ဗုဒ္ဓဘုနေအမေရိကန်နိုင်ငံမေရီယန်ပြည်နယ်ဆေဗလာဆေလဘာစပရင်မြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော်ဘုဒ္ဓမသာမီနှင့်ဒီဒီတင်းကြီးတို့မှာကျင်းမှုကျင်းပအပ်တဲ့ရှင်မင်းဝန်ဆရာတော်ရှင်မင်းဝန်ဆရာတော်ဤအချိန်ကြီး မာသတိပဋ္ဌာန်10ရဲ့တရားစံပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည့်လူမှာကတော့တတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုခြေခံထားပြီးတော့တတိပဋ္ဌာန်ကြွေးကြော်တန်ဆိုတဲ့တရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပြည့်လူမှာပါဘာတရားတော်လဲတတိပဋ္ဌာန်ကြွေးကြော်တန်ဒီတတိပဋ္ဌာန် တရားတော်ကိုဘုရားရှင်ကိုလိုမြတ်ကြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မတတ္တမဆိုတဲ့ညီကုန်းရွာကြီးမှာမြတ်စွာဘုရားဒီတတိဌာနသုတ်တန်ကြီးကိုဟောကြားတော်မူဆိုတော့တရားကိုကြီးညာပြီးတော့ကြွေးကြော်တော်မူခဲ့တာဧကယနောယံဘိက္ခွေမေဃောတတ္တနာဝိတုဒ္ဓိယ ဒုက္ခပိဒီဝနံဓမ္မတိကမယဒုက္ခဒေါမနတနာအထင်ကမယညာယတာတိကမယနိဗ္ဗာနတသစ္စည်းကရိယာယယရိတံသတ္တရောတတိပဌာနာဘေကဝေယံတို့မြတ်ဥจิตတရုသတ္တရောလေးပါးကုန်သောယရိတံယေဤမေတတိပဌာနာ ဆွေမြင်သောအမှန်ရမှုတတိဆွေမြင်မှုတတိပဒံမှုသောခြင်းလံဒီတန်တိရှိကုန်၏ယံဆွေမြင်သောမှရမှုတတိဆွေမြင်မှုတတိပဋ္ဌာန်မှုသောအကျဉ်းလန်းသည်တတနာဘယံပစ္စည်းကဗုဒ္ဓရိယသာဝကလောင်းလုံးဆုံးသောတတဝအပေါင်းတို့၏ဝိတုရိယစိဉ္ဉေကြည်မာကင်းဝေးစင်ကြယ်ကြစေခြင်းက ဤကာယနောမေကောတခုတိသောလံတကြောင်းတိသောလံဖြစ်ပါ၏သောကပိရိဝနာဆုရိပူဆွေးခြင်းသောကငိုကြွေးခြင်းပိရိဝရုကိုဓမ္မတိကမယလွန်မြောက်စေခြင်းကဤကာယနောမေကောတခုတိသောလံတကြောင်းတိသောလံဖြစ်ပါ၏ဒုက္ခဒေါမနတနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကို အထင်ကမရာခြုံငိမ့်ဝေပြောစီခြင်းကဤကာယနောမေကောတကုတိတော်လံတကြောင်းတိတော်လံဖြစ်ပါ၏ညာယန္တာဓိကမရာရိယမေကုရာခြင်းကနိဗ္ဗာန်တသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဤကာယနောမေကိုတကူဒီတော်လံတကြောင်းဒီတော်လံဖြစ်ပါပေတည်းသာသာ ဓုဘုရားရှင်ကိုလိုမြတ်ကြီးကဒီသတိပဋ္ဌာန်သုတ်တာဒေသနာတော်ကြီးကိုဟောကြားတော်မင်းဆိုတော့ဒီကျင်ညာချက်ဖြစ်တဲ့သတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တာအဲ့ဒီသတိပဋ္ဌာန်တရားရဲ့အကျိုးတရားတွေကိုဘုန်းကြီးဒီနေ့စပြီးဟောပြမှာပါဒီသတိပဋ္ဌာန်သုတ်တာဒေသနာတော်ကြီးမှာဘုန်းကြီးပြောခဲ့တဲ့ ပိုင်း၃ပိုင်းဘယ်နှပိုင်းလဲ၃ပိုင်းပါပါအဲ့ဒီအစပိုင်းမှာတတိခံရဲ့အကျိုးတရားတွေကိုဟောရဲဘုန်းကြီးပြောရတယ်အလယ်ပိုင်းမှာတတိပဋ္ဌာန်တရားရဲ့ကျင့်စဉ်တွေကိုဟောတယ်အလယ်ပိုင်းမှာဘာလို့ဟောလဲကျင့်စဉ်တွေဟောပါအဆုံးပိုင်းမှာကြတော့အာနိတန်တကထာဆိုပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်များကို အဆုံးပန်းတိုင်ဖြစ်တဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကြီးကိုမင်းတို့ခုနှစ်နှစ်အတွင်းရနိုင်တယ်ဆိုတာကိုမြတ်စွာဘုရားရေရေဝုန်းဝုန်းအာမခံချက်ပြီးပြီးတော့ဟောခဲ့ဉာဏ်အလယ်လတ်ဖြစ်တဲ့ဉာဏ်အလယ်လတ်ရှိတဲ့ပုဂ္ဂိုလ်များကိုခုနှစ်လအတွင်းနဲ့ဒီမှာတရားရနိုင်တဲ့အကြောင်းဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်အတွင်းရနိုင်တဲ့အကြောင်းကိုအာမခံချက်ပြီးပြီးဟောခဲ့တယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဒီအကျိုးတရားတွေရနိုင်ဖို့ဆိုရင်အလယ်ပိုင်းဖြစ်တဲ့တတိပဋ္ဌာန်ရဲ့ကျင့်စဉ်တရားတွေမကျင့်ဘဲနဲ့ရပါမလားမရပါဘူးဒါကြောင့်အဲ့ဒီကျင့်စဉ်တွေကိုကျင့်ကြအောင်မို့ဘုန်းကြီးယောဂီတို့တတိပဋ္ဌာန်၄ပါးကျင့်စဉ်တွေကိုဘုန်းကြီးခြုံပြီးတော့ပြောပြခဲ့ပြီ။နောက်ဣရိယာပဋ္ဌာန်ပိုင်းနေအဖြစ်လည်းပဲဣရိယာပု၄ပါး ရှုမှတ်ပုံတွေထိုင်ရင်းနဲ့ပဲကာယဝေဒနာစိတ်ဓာတ်ဓမ္မဒီတိဋ္ဌာန်တရားတွေရှုမှတ်ပုံတွေရက်တဲ့ဣရိယာပုံနဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဒီတိဋ္ဌာန်တရား၄ပါးရှုမှတ်ပုံတွေသွားရင်းနဲ့ဒီကာယဝေဒနာစိတ်ဓာတ်ဓမ္မတိဋ္ဌာန်၄ပါးရှုမှတ်ပုံတွေလျှောင်းရင်းနဲ့ပဲဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တိဋ္ဌာန်တရားရှုမှတ်ပုံတွေကိုဘုန်းကြီးတို့ယောဂီများကိုကျင်းချုံပြီးတော့ဟောခဲ့ပြီး အဲ့တော့ဒီတတိပ္ပံကျင့်စဉ်တွေကိုဘုန်းကြီးတို့အခုလက်တွေ့အလေးအားဖြင့်အခုကျင့်ကြံပွားများအားထုတ်နေကြဒီမင်္ဂလာမှာကျောင်းတိုက်တွင်မှာအခုတရားဝင်ပြီးတော့အားထုတ်နေကြတဲ့ယောဂီရှိကရဟန်းတော်များရောနောက်ကမြို့သားများရောနောက်ကဆရာလေးများနဲ့ယောဂီသူတော်စင်များရောအချိန်ပြည့်အချိန်နဲ့တပြေးညီ စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းချိန်တိုင်းချိန်တိုင်းအကြောင်းမဲ့လက်လက်စကားမပြောကြဘဲနဲ့ကိုတရားအလုပ်ကိုပဲကိုထိုင်ရင်ရှုမှတ်နေတယ်၊ရရင်ရှုမှတ်နေတယ်၊သွားရင်ရှုမှတ်နေတယ်၊လျောင်းရင်ရှုမှတ်နေတယ်။ဒါရင်လားဆိုတော့ပြည်ပယောဂီများကလည်းတကယ်ကိုမြန်မာယောဂီများနဲ့အတူပဲအပြိုင်ဆိုင်ခံနဲ့ကြိုးစားပြီးတော့ချင့်ချင်အားထုတ်နေကြတယ် တကယ်တတိထားဝရိယစိုက်ပြီးတော့ကြိုးစားနေကြတယ်ယခုလိုလက်တွေ့ရေးအားဖြင့်မြတ်စွာဘုရားဟောတယ်ဒီကာယ ानु ပဒနာဖြစ်တဲ့ကိုယ်မူရာကိုပဲရှုရှုခံစားမှုဖြစ်တဲ့ဝေဒနာ ानु ပဒနာကိုပဲရှုရှုစိတ်ကိုရှုမှတ်တဲ့စိတ်တ ानु ပဒနာကိုပဲရှုရှုသဘောအာယုံလေးတွေဖြစ်တဲ့ဓမ္မ ानु ပဒနာကိုပဲရှုရှုထင်ရှားတဲ့အာယုံကိုရှုသွားဖို့ပဲ အခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းရှုမှတ်တဲ့ခါကလမှာမြတ်စွာဘုရားဟောထားတဲ့အထင်ရှားဆုံးအလွယ်ကူဆုံးဖြစ်တဲ့ကာယ ानु ပတ္တနာကိုရှေ့ကထားပြီးမြတ်စွာဘုရားဟောခဲ့ဟောခဲ့တဲ့အတိုင်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းကာယ ानु ပတ္တနာရှုမှတ်နည်းကပဲစပြီးတော့ထိုင်တဲ့ခါမှာမိမိကထိုင်တဲ့ ပုံပုံလေးလေးမှာစိတ်ထဲမှာအာယုံပေါ်လာလို့ရှိရင်အဲ့ဒီအထိုင်လေးကိုပဲရှုဖို့ပဲထိုင်နေထိုင်နေလို့ရှုဖို့ပဲအဲ့လိုရှုနေရင်ကနေပြီးတော့ခွန်ကြီးတို့ဝင်နေထွက်နေပုံမှန်မရှိဘူးလားရှိပါတယ်ဝင်နေထွက်နေဟာပုံမှန်ရှိနေတယ်ကိုက ဝင်အောင်ရှူစရာလည်းမလိုဘူးထွက်အောင်ရှိုက်စရာလည်းမလိုဘူးသူလိုလိုလေးပဲသူ့ဟာသူသူ့သဘောတည်းဝင်လေလေဝင်နေတာပဲထွက်လေလေထွက်နေတာအဲ့ဒီဝင်လေလေဝင်လာတဲ့အခိုက်မှာဆိုဝမ်းလိုက်ကလေးကညော့သွားသလားတင်းလာလာသလားတင်းလာလာထွက်လေလေထွက်သွားတဲ့အခါမှာရောဝမ်းလိုက်ကလေးကတင်းကန်လာတာလားညော့ကျသွားတာလားညော့ကျသွားတာအဲ့တော့ဒီထွက်လေဝင်လေလေးရှိနေတယ်များဒီဝမ်းလိုက်ကလေးရဲ့တွန်းကန်တောင့်တင်းလှူရှားရွေ့ရှားနေတဲ့ဖောက်မှုပိန်မှုဟာမရှိဘူးလားရှိပါဘူး အခုယောဂီပုဂ္ဂိုလ်များကရောဖောင်းမှုပေမှုအာယုံလေးကိုရောပြင်နိုင်ထားပြီးမရှိကြဘူးလားရှိကြပါရှိလို့ရှုတာလားမရှိပဲရှုတာလားရှိလို့ရှုတာမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလားထင်ရှားလို့ရှုတာဝိပဿနာဆိုတာဝိပေါ်ရာထင်ရှားရာပဿနာရှုတာဝိပဿနာဆိုတာမပေါ်ပဲမရှုဘူးမထင်ရှားပဲမရှုဘူးလုံလည်းမရှုရဘူးချုပ်လည်းမရှုရဘူး မိမိတို့ဒီမှာဝင်လေထွက်လေကိုအတင်းဝင်လေထွက်လေကိုဖြစ်အောင်လည်းပဲအတင်းရှုသွင်းတာမျိုးအတင်းရှိထုတ်တာမျိုးဒါဟာဝိပဿနာမဟုတ်ဘူးလေလှုပ်ရှုတာအခုဖောင်းမှုပေလို့ကိုလည်းပဲတမင်တကာဖောင်းအောင်ဆိုပြီးတော့အတင်းရှုသွင်းပြီးတော့ဖောင်းအောင်လုပ်ပြီးရှုတာလည်းပဲဝိပဿနာမဟုတ်ဘူးလေအတင်းရှိထုတ်ပြီးတော့ဒီမှာပင်အောင်လုပ်ပြီးတော့မှပင်နေလို့ရှုတာလည်းဝိပဿနာမဟုတ်ဘူးလေသူ့တဘာဝလေးအတိုင်းသူ့ဟာသူရှိနေတာလေးကိုဒါအရှိအတိုင်းသိအောင်ရှုရတယ် ရှိနေတာလေးကိုဒါအရှိတိုင်းဘာဖြစ်အောင်ရှုတာလဲသိအောင်ရှုတာဝိပဿနာရှုတယ်ဆိုတာသိအောင်ရှုတာရှုပြန်တော့ရောလိုက်ရှုရမှာလားစောင့်ရှုရမှာလားစောင့်ရှုရမှာစောင့်ရှုရမှာအတင်းလိုက်ပြီးရှုနေစရာမလိုဝိပဿနာဆိုတာကိုယ်ခန္ဓာလေးကိုစောင့်ရှုတာဘုန်းကြီးတို့တီဗီဖန်သားပြင်ကိုတီဗီကြည့်တဲ့ပုဂ္ဂိုလ်ကဖန်သားပြင်ကိုตาလေးထိုင်ပြီးကြည့်နေတယ် အဲ့ဒီဖန်သားပြင်ပေါ်ကပေါ်လာတဲ့ရုပ်လွှာတွေဘုရားတို့မင်းသားပေါ်ရင်လည်းမင်းသားကြည့်လိုက်တာမင်းသမီးပေါ်ရင်လည်းမင်းသမီးကြည့်လိုက်တာလူချမ်းပေါ်ရင်လည်းလူချမ်းလူရှင်တော်ပေါ်ရင်လည်းလူချမ်းအဲ့လိုသူပေါ်လာတာတွေကိုတေချာလေးအစအနေဆုံးကြည့်နေတဲ့အခါကျတော့ဟောသူ့ရဲ့ဇာလန်ဇက်ွက်တခါလေပြုံးစရာပြောစရာတခါတလေဝမ်းနေစရာပူဆွေးစရာကိုကထိုင်ပြီးကြည့်နေုံလေးနဲ့ပဲဒီမှာ ကံနဲ့ပြင်မောကပေါ်နေတာလေးတွေကိုအကုန်လုံးသိနေတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကလည်းဒီခန္ဓာဆိုတဲ့ခန္ဓာပြင်ကိုစောင့်ကြည့်နေရကြည်ကြည်ကြည့်တယ်လို့ပါကြည့်တယ်လို့လေကြည်ကြည်ကြည့်တယ်ကြည်ကြည့်တယ်လို့အသာလေးစောင့်ကြည့်နေအဲ့ဒီခန္ဓာခန္ဓာပြင်ပေါ်မှာကိုယ်တို့ယောဂီများဘာပေါ်လာမလဲကြည့်ပါဘုရားလူရှင်တော်လူချမ်းပေါ်နေတာကြီးကိုကိုယ်ကမင်းသားပေါ်ခြင်းလို့မရဘူး ဒီမှာလည်းပဲဒီမှာဝေဒနာတွေပေါ်နေတာကိုကိုယ်ကကောင်းကင်နေပေါ်ရင်လို့မရခန္ဓာကပေါ်လာတာလေးကိုသာကိုယ်ကစောင့်ပြီးတော့မလုပ်ရမှာလေကြည့်နေရရှုနေရရှုရဆိုတာကြည့်ရဘွားရဆိုတာကြည့်ရသိအောင်ကြည့်နေတယ်ဘယ်ကလေးမျက်စိနဲ့လားညာမျက်စိနဲ့လားညာမျက်စိနဲ့ပါညာမျက်စိနဲ့တခါလဲစောင့်ပြီးကြည့်နေတာခန္ဓာကိုယ်ကပေါ်လာတာလေးဖောင်းတာလေးပေါ်လာရင်ဖောင်းတာလေးသိလိုက် ပညာလေးပေါ်လာရင်ပညာလေးသိလိုက်ပူရာအေးတာလေးပေါ်လာရင်ပူရာအေးတာလေးသိလိုက်လှုပ်တာရွာတာလေးပေါ်လာရင်လှုပ်တာရွာတာလေးသိလိုက်ဝေဒနာလေးတွေပေါ်လာရင်ဝေဒနာလေးသိလိုက်စိတ်လေးထွက်သွားတာပေါ်လာရင်စိတ်လေးထွက်သွားတာလေးသိလိုက်အဲ့လိုခန္ဓာကိုဒီမှာတည်ကြည်ကြည့်တယ်လို့ခန္ဓာပြင်ကိုကြည့်နေရင်းနဲ့ဉာဏ်မျက်စိလေးနဲ့ကြည့်နေမယ်ဆိုရင်ခန္ဓာမှာအရှိတဘာဝတွေကိုအရှိအတိုင်းမသိဘူးလား သိပါလားအခုယောဂီတို့ကိုကြည်ခိုင်းနေတာအဲ့ဒီတိုင်းရှိကိုရှိတိုင်းသိအောင်ကြည်ခိုင်းနေတာရှုခိုင်းနေတာပွားခိုင်းနေတာအထုတ်နေတာအခုရှုမှတ်ပွားများအထုတ်လို့ဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ခုထိုင်ပြီးတော့ထိုင်ဣရိယာပုနဲ့ရှုမှတ်တယ်ဆိုရင်ကျေးဇူးတော်ရှင်မန္တိဆရာတော်ဘုရားရဲ့ဥပနိဒေယတန်းဝမ်းမိုက်ကလေးရဲ့တင်းပြီးဖောင်းကန်လာတဲ့သဘောဝမ်းမိုက်ကလေးရဲ့ရော့ကျသွားတဲ့သဘော အဲ့ဒီသဘောလေးထင်ရှားနေရင်အဲ့ဒီသဘောလေးကိုပဲရှုနေရုံပဲဖောင်းလာရင်ဖောင်းတယ်လို့ရှုလိုက်ရုံပိန်နေပိန်သွားရင်ပိန်တယ်လို့ရှုလိုက်ရုံဒါကိုကလှုပ်ပြီးရှုစရာမလိုဘူးရှိနေတာလေးကိုရှိနေတဲ့အတိုင်းဒါလေးရှုနေရုံအဲ့လိုရှုနေတဲ့အခါကလည်းကြတော့ယောဂီရဲ့ဉာဏ်ထဲမှာဒီပေါ်ရှုစိတ်လေးဆွဲဆွဲမြဲမြဲကပ်တည်နေမယ်ဆိုရင် one byte ဆိုတဲ့ပညာတရားကြီးပြောက်သွားလိမ့်မယ်။ဘာပြောက်သွားလိမ့်မလဲ။ ဝမ်းပိုက်ဆိုတဲ့ပြဉ္ညာကြီးပြောက်ပြီးတော့ပရမတ်တင်းလာတဲ့သဘောလေးသိတယ်။ဘာသဘောလေးသိမှာလဲ။တင်းလာတဲ့သဘော။ဟောပိန်သွားတဲ့အခါကျတော့လေဝမ်းပိုက်ဆိုတဲ့ပြဉ္ညာကြီးပြောက်ပြီးတော့ပရမတ်ရောသွားတဲ့ရွေ့ရွေ့သွားတဲ့ရွတ်ရွတ်သွားတဲ့သဘောလေးသိတယ်။အဲဒီလိုယောဂီပုဂ္ဂိုလ်ကအမှန်တိုင်းသိအောင်ဆိုရင်ကိုယ့်ရဲ့ရှုစိတ်ကလေးဟာ မိမိရှုမှတ်နေတဲ့အဲ့ဒီဖောင်းအာယုပညာယုံလေးပေါ်မှာနေဖို့မလိုဘူးလားလိုပါတယ်အဲ့ဒီပုံမှာမနေဘဲနဲ့အဲ့ဒီသဘာဝလေးကိုသိပါမလားမသိပါဘူးအဲ့လိုသဘာဝလေးသိချင်အဲ့ဒီပုံမှာနေအောင်ရှုမယ်အဲ့ဒီပုံမှာကြာကြာလေးနေလာတဲ့အခါကလည်းကြတော့ဥမာအားဖြင့်မိမိကနေ့စဉ်မနေ့စောစောလုပ်သွားတယ် ညမိုးချုံမှလူကပြန်လာတယ်အဲ့ဒီအချိန်ကျတော့အိမ်မှာရှိတဲ့ကလေးလေးတွေကလည်းတိတ်ကုန်များဒါသမီးသမီးလေးတွေကအိတ်ကုန်များအိတ်ကုန်များတော့သားလေးသမီးတွေနေကောင်းလားနေမကောင်းလားဘယ်လိုနေထိုင်ကြလဲမိမိကအလုပ်ကြီးတဲ့သွားနေတော့သိပါမလားသိပါဘူးအေးပိတ်ရကလေးကစနေတနေ့ကလေးပိတ်ရကလေးကိုအိမ်မှာနေကြည့်လိုက်အဲ့ဒီခါကျတော့မှဩ သားလေးဘာဖြစ်နေပါလားသမီးလေးဘာဖြစ်နေပါလားသားလေးကဘယ်လိုပါလားသမီးလေးကဘယ်လိုပါလားကိုအိမ်မှာနေကြည့်လိုက်တဲ့အခါကျတော့အိမ်ရဲ့အခြေအနေအကြောင်းအရာအကုန်လုံးမသိရဘူးလားသိရပါဘူးအဲ့ဒီမှာကိုကအိမ်မှာနေလို့လားမနေလို့လားနေလို့အခုမိမိစိတ်ကလည်းပဲဒီခန္ဓာမှာမနေဘဲနဲ့ခန္ဓာရဲ့ဖြစ်စဉ်ပြည့်စင်နေခန္ဓာရဲ့သဘောတဘာဝတွေသိပါမလားမသိပါဘူး သိချင်ရင်ဒီစိတ်ကလေးပြန်မှနေရမှာလေခန္ဓာမှာခန္ဓာမှာနေခန္ဓာမှာနေအောင်ကြိုးစားခုကျေးဇူးရှင်ပါဠိဆရာတော်ဘုရားကြီးရတယ်တကယ်ဒီမှာပုထုဇဉ်ပုဂ္ဂိုလ်ကြီးဟာတာယသမယေစီးပွားရေးနဲ့နေ့စဉ်မှာအလားအောင်အလုပ်လုပ်နေတဲ့ပုဂ္ဂိုလ်ဟာခန္ဓာလေးထိုင်ပြီးတော့ဒီမှာရှုစရာအာယုပင်နိုင်မပေးဘဲနဲ့ကဲပေါ်တာရှုဆိုလို့ရှုခိုင်းကျေးဇူးတော်ရှင်ပါဠိဆရာတော်ဘုရားကြီးစပြီးတော့ပထမအဦးဆုံးတရားပြတာခန္ဓာမှာပေါ်ရာရှုလို့ပြောတာ ခန္ဓာကပေါ်ရရှုဝင်လေထွက်လေပေါ်ရင်ဝင်လေထွက်လေရှုပူရာအေးတာပေါ်ရင်ပူရာအေးတာရှုလှုပ်တာရွေ့တာပေါ်ရင်လှုပ်တာရွေ့တာရှုမပေါ်တာရှုခိုင်းတာလားပေါ်တာရှုခိုင်းတာပေါ်တာရှုခိုင်းတာအဲ့ဒီမှာယောဂီကအထုတ်ရင်အထုတ်ရင်နဲ့ဒီခန္ဓာမှာကြည့်တဲ့အခါမှာဒီဖောင်းနာပိန်နာပိုပြီးထင်ရှားနေတယ်ပိုပြီးပေါ်လွင်နေတယ်ဒါမှမဟုတ်ပေါ်လွင်နေလို့တို့ဒီလိုရှုလို့ရသလားလို့အဲ့ဒီမှာတင်ပြလာကြတာများလာတဲ့အခါကျတော့မှအဲ့ဒီမှာ ဒါကထင်ရှားရင်ဖောင်းမှုပိတ်မှုလေးပါထင်ရှားတယ်အမြဲတမ်းလည်းရှိတယ်။ဘာကြောင့်လဲဝင်လေထွက်လေကအမြဲရှိသလားတခါတရံမှာလားအမြဲရှိတယ်။အမြဲရှိနေတော့ဝင်လေထွက်လေအမြဲရှိတယ်များဖောင်းမှုပိတ်မှုကရောအမြဲမရှိဘူးလားရှိပါတယ်။ဒါကြောင့်အမြဲလည်းရှိတယ်ထင်နေချင်ရှားတယ်ဒါကြောင့်သူ့ကိုပင်လိုက်ထားပြီးရှုဆိုပြီးတော့ဒါပင်လိုက်ကမ္မထံပေးလိုက်တာအဲ့မှာပင်လိုက်ကမ္မထံသာပေးလိုက်တာဒါပဲရှုနေရမှာလားဆိုတော့မဟုတ်ဘူးသူရှုရင်းနဲ့ အချမ်းအာယုံလေးတွေပေါ်လာတော့ရောမရှိရဘူးလားရှိရပါဘူးအတန်လေးတွေကြားလာတော့ကြားတဲ့အတန်လေးနားစီမှာအာယုံလေးစိုက်ပြီးကြားတယ်ကြားတယ်မရှိရဘူးလားရှိရပါဘူးဟင်းမိမိရဲ့စိတ်လေးကတခါအင်္ဂါပုဂ္ဂိုလ်တတိယနဲ့အလုတ်ကံကိုတတိယနဲ့ဆိုဟောအဲ့ဒီစိတ်လေးဖြစ်လာရင်အဲ့ဒီတတိယနဲ့စိတ်လေးရောမရှိရဘူးလားရှိရပါဘူးရှုပြီးရင်မိမိရဲ့အင်းနိုင်အာယုံဖြစ်တဲ့ဘုန်းနာပိဏာလေးပြန်ဆက်ဟောနေပိဏာဒါပြန်ရှုအဲ့လိုရှုနေရင်ကနေပြီးတော့အောက်ပိုင်းခန္ဓာကိုယ်က နာရာလေးတွေပေါ်မယ်ညောင်းတာလေးတွေပေါ်မယ်ပူတာလေးတွေပေါ်မယ်လက်မခန္ဓာကိုယ်ကတင်းတာတောင်းတာလေးတွေကြိုက်တာခဲတာလေးတွေပေါ်မယ်အပူပိုင်းခန္ဓာကိုယ်ကရင်းတာလေးတွေလှုပ်တာလေးတွေမူးတာလေးတွေကြိုက်တာလေးတွေပေါ်မယ်အဲ့ဒီပေါ်လာရင်ထင်ရှားတဲ့ခံစားမှုဝေဒနာလေးကိုလည်းပဲနာရင်နာတာလေးစိုက်ပြီးနာရင်နာရင်မရှုရဘူးလားရှုရပါတယ်ရှုလို့အဲ့ဒီနာတဲ့ခံစားမှုတွေကတာမန်နာမှုလေးဆိုရင်လည်းရှုလိုက်တာနဲ့မကြဘူးဒါလေးမရှိတော့ဘူးပြောက်သွား အဲ့ဒီချိန်လေးမှာဟောမိမိဘယ်ကိုရှုရမလဲဆိုပင်နိုင်ကမ္မထာပြန်ရှုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးမကြံမကြံသတိပေးပြောပါတယ်ဝိပဿနာရှုတဲ့အခါမှာပင်ဟူအိမ်တပွဲဘာတပွဲလဲလဲပင်ဟူအိမ်တပွဲဘုန်းကြီးတို့ဒီမှာဒီနိုင်ငံမှာကြတော့အင်မတန်တန်ရှင်းတဲ့နိုင်ငံဖြစ်တော့ပင်ဟူအိမ်ဆိုတာဘယ်မှာရှာလို့မှမတွေ့ဘူးမြန်မာနိုင်ငံမှာဆိုတာအကြောင်းနေအိမ်ကြီးတောင်းနေမှာကြည့်လိုက်ပင်ဟူအိမ် တက်ပင်မှာသွားကြည့်လိုက်ပင်ကိုအိမ်လေးအဲ့တော့ပင်ကိုအိမ်လေးကြီးရှိတဲ့အခါကျဒီပင်ကိုအိမ်လေးတွေကိုကြည့်လိုက်ရင်အဲ့ဒီပင်ကိုကောင်လေးကဘေးမှာနေသလားအလင်းမှာနေသလားအလင်းမှာအလင်းမှာနေတယ်နော်အလင်းမှာနေပြီးတော့အဲ့ဒီစားစရာလေးကအောက်မှာတွေ့လို့ရှိရင်အဲ့ဒီပင်ကိုကောင်လေးကလှုပ်ကြိုးလေးငင်ပြီးတော့အောက်ကိုဆင်းလာဆင်းလာပြီးတော့စားစရာလေးစားလိုက်တယ်စားပြီးတာနဲ့ဒီအောက်မှာနေသလားအလဲပြန်လာသလားအလဲပြန်လာပါ အလဲမှာပဲပြန်လာတယ်။ဟောက်မှာမနေဘူးနော်ကြည့်။အဲ့ဒီကနေပြီးတော့သူနေနေကနေပြီးတော့ဟိုအပေါ်ကစမ်းစရာလေးတွေ့တယ်ဆိုရင်အဲ့ဒီမှာလူကျိုးလေးနဲ့ငင်ပြီးတော့အပေါ်ကိုတက်သွားတယ်။အဲ့ဒီအပေါ်မှာစမ်းစရာလေးကိုဖန်ဆာတယ်။စားပြီးပြီဆိုရင်အပေါ်မှာနေသလားအလဲမှာပြန်လာသလား။အလဲမှာဒီနေ့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်များကိုဘုန်းကြီးအဲ့ဒီပင်ကိုပင်လေးတစ်ဖွဲပင်ကိုကောင်လေးတစ်ဖွဲပင်နိုင်ကမ္မဋ္ဌာန်းအာယုံကိုလုံးဝမလွတ်ပါစေနဲ့ ဖောင်းမှုပင်ကုန်အာယုံလေးကိုဆွဲဆွဲမြဲမြဲဒီပေါ်မှာစိုက်ပြီးရှုပါရှုရင်းနဲ့နားကအတန်ကြားလာရင်နားစီကိုညာလေးထည့်ပြီးရှုပါအဲ့ဒီအတန်အာယုံပြောက်သွားပြီဆိုမိမိပင်တိုင်းအာယုံစီပြန်လာပါဟောနာပညာလေးပြန်ရှုပါဒီလိုကစိတ်လေးလွင့်သွားရင်လွင့်စိတ်ကလေးရှုလိုက်ပါအဲ့ဒီစိတ်လေးကပြန်ပြီးတော့ခန္ဓာပြန်ရောက်ရင်ဟောနာပညာစီကိုပြန်ပြီးလာပါဟောပိုင်းကဝေဒနာလေးပေါ်ရင်ဝေဒနာလေးရှုပါဝေဒနာလေးတွေလုံရောက်သွားရင်မိမိပင်တိုင်းအာယုံဖြစ်တဲ့ဟောနာပညာလေးပြန်လာပါ အဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီရှုမှတ်ရာအာယုံပေါ်မှာရှုစိတ်ကလေးငြဲနေပြီအဲ့ဒီငြဲနေတဲ့အချိန်မှာအာယုံမစိတ်လေးငြဲနေတဲ့အချိန်မှာကာမိစန္ဒတာအကြောင်းသမီးအကြောင်းပစ္စည်းအကြောင်းဒီစိတ်တွေဝင်နိုင်လေရဲ့လားမဝင်တော့ဘူးမဝင်တော့ဖြာပါဒစိတ်ဆိုးစိတ်ပြတ်မှုတွေအတန်ကြောင့်တခါတရံမှာနောက်ဘက်လူကချုံဆိုးလို့စိတ်ပြတ်တာစိတ်ဆိုးတာ တခါတည်းကကိုယ့်ဟာကိုယ်စိတ်ကိုစူးစီးလို့မရလို့စိတ်ပြက်တာစိတ်ဆိုးတာအဲ့ဒီပြပါဒဆိုတာတွေရောဝင်နိုင်လေရလားဝင်နိုင်ပါဘူးထိနာမိတ်တာဒီလောက်အာယုံမစိတ်မြဲနေတဲ့ပုဂ္ဂိုလ်ဟာထိနာမိတ်တာထိုင်မှန်ကြီးကြီးအိမ်ငိုက်တာတွေရောရှိပါအောင်မလားမရှိပါဘူးမရှိတော့ဥဒိစ္စကုက္ကုစအာယုံမစိတ်မြဲနေပြီဆိုတဲ့ကူကဟိုအိမ်ကိုပြန်ရောက်တာလှုပ်စီရောက်သွားတာစိတ်တွေပြန်လာလွင့်တာဆိုတာရှိသေးရဲ့လားရှိတော့ဝီစီကိစ္စ ဒီတရားပေါ်မှာစောစောကတရားမှတ်လို့မရတော့ဘူး။ငါဒီတရားတွေမှတ်နေရတယ်တရားမှရပါမလား။ဒီတရားတွေကရောရှုမှတ်နေလို့တရားရနိုင်တဲ့တရားတွေဟုတ်မှဟုတ်ပါမလားဆိုတာတွေကိုယုံမှားမှုတွေရောရှိပါဦးမလား။မရှိပါဘူး။ကဲနိဝရဏတရားတွေကင်းနေပြီဆိုတဲ့အခါကျတော့စိတ်လေးကရှုမှတ်စိတ်လေးကြီးတယ်မစင်ကြယ်ဘူးလား။စင်ကြယ်ပါတယ်။အဲ့လိုရှုမှတ်စိတ်လေးကြီးတယ်စင်ကြယ်နေတာကိုစိတ်တဝိတ္တုတ္တိဘာဝိတ္တုတ္တိလဲစိတ်တဝိတ္တုတ္တိစိတ်တဝိတ္တုတ္တိဖြစ်ပြီ။ အဲ့လိုစိတ်ဓာတ်ဝိတ္တုလေးဖြစ်ပြီးဆိုရင်ယောဂီပုဂ္ဂိုလ်ခုမြတ်စွာဘုရားကသူဟောတဲ့တတိပဋ္ဌာန်တရားကိုရှုနေတဲ့ပုဂ္ဂိုလ်ကြီးဟာနံပါတ်1ဝိတ္တုတိဟာစိတ်အငြိကြီးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးရနိုင်တယ်လို့မြတ်စွာဘုရားပြောထားတယ်အခုကိုယ်တိုင်အာယုံမစိတ်လေးခုမြဲမြဲလေးမိသွားပြီနိဗ္ဗာန်တရားကြီးကင်းသွားပြီဆိုတာနဲ့စိတ်အငြိအကျေးဖြစ်တဲ့လောဘဒေါသမောဟစတဲ့ကိလေသာတွေကာမစ္ဆန္ဒဗျာပါဒစတဲ့နိဝရဏတရားတွေ ကာမဝိတ္တဗျံပါဒဝိတ္တစတဲ့အကုဒလဝိတ္တတွေဝင်နိုင်လေရလားဝင်နိုင်ပါဘူးစိတ်ညစ်ကြေးတွေဘာဖြစ်သွားပြီလဲစင်ကြယ်သွားပြီသူများပြောလားကိုတွေ့လားကိုတွေ့ပါပြီဘုန်းကြီးကိုယ်တိုင်လုပ်ကြည့်ပါယောဂီကိုယ်တိုင်လွတ်တည်ကြကြလုပ်ကြည့်ပါတမိနစ်လောက်အာယုံမစိတ်ကြီးမြင်နေရင်တမိနစ်စိတ်ကြီးဘာဖြစ်နေမလဲစင်ကြယ်နေတယ်9မိနစ်လောက်အာယုံမစိတ်ကြီးမြင်နေရင်9မိနစ်စိတ်ကြီးဘာဖြစ်နေမလဲစင်ကြယ်နေတယ် တဏှာကြီးလုံးလုံးအာယုံမစိတ်ကြီးမြဲနေပါပြီဆိုတဲ့ပုဂ္ဂိုလ်ကတဏှာကြီးလုံးလုံးစိတ်ညစ်ကြီးတွေစိတ်ကြီးတွေဟေးဝိတ္တုတ္တိယစိတ်ညစ်ကြီးစင်ကြယ်ခြင်းဆိုတဲ့အကျိုးဟာဟိုနောက်နောက်ကြမှာရမှာလားအခုအာထုတ်နေစေရမှာလားအာထုတ်နေစေရပါဘူးဒါကြောင့်ဒီစိတ်ညစ်ကြီးစင်ကြယ်ခြင်းနဲ့ဆိုရင်တတိပဋ္ဌာန်တရားကိုပွားဧကယနာမေကဒီလမ်းတစ်ကြောင်းပဲရှိတယ် ဒီတိပ္ပံလမ်းကြောင်းတိုင်းလိုက်နာကျင့်သုံးရင်နံပါတ်1ဖြစ်တဲ့စိတ်အငြိကြီးစင်ကြယ်ခြင်းဆိုတဲ့အကျိုးမရနိုင်ဘူးလားရနိုင်ပါတယ်ပြေဆိုလိုက်စိတ်ငြိကြီးကိုစိတ်ငြိကြီးကိုကင်းစေလိုကင်းစေလိုဘယ်လမ်းစဉ်ကိုလိုက်ရမလဲဘယ်လမ်းစဉ်ကိုလိုက်ရမလဲစိတ်ငြိကြီးကိုစိတ်ငြိကြီးကိုကင်းစေလိုကင်းစေ တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်စိတ်ညစ်ကြည်ကင်းရင်ဘယ်လမ်းစဉ်လိုက်ရမလဲတတိပဋ္ဌာန်ဒီတတိပဋ္ဌာန်လမ်းစဉ်လိုက်ပြီးတော့အားထုတ်ရင်ဒီကာယ ानु ပဒနာကိုယ်မူရာလေးရှုနေမှာမဟုတ်ပါဘူးခံစားမှုဝေဒနာလေးရှုရင်းနဲ့လည်းဒီညစ်ကြည်တွေစင်ကြယ်တာစိတ်ကလေးရှုရင်းနဲ့လည်းစင်ကြယ်တာသဘောအာရုံလေးရှုရင်းနဲ့လည်းစင်ကြယ်တာအဲဒီရှုရတဲ့အခါမှာထိုင်ရှုမှဒီစိတ်ညစ်ကြည်တွေစင်ကြယ်တယ်အကျိုးရတာမဟုတ်ပါဘူး ရပ်ပြီးရှုရင်ရောမစင်ကြယ်ဘူးလားစင်ကြယ်ပါဘူးဈဉ္ညာလျှောက်ပြီးရှုနေရင်ရောမစင်ကြယ်ဘူးလားစင်ကြယ်ပါဘူးအခုခွန်ကြီးတို့ယောဂီများဈဉ္ညာကိုထုပြုပြီးတော့ကြိုးစားပြီးရှုနေတာတွေ့တယ်တေးသေးချာချာလေးရှုကြည့်စမ်းပါကိုယ့်ဟာကိုယ်တနေရာလေးတလန်းလေးတစ်ဖြောင်းလေးကိုရှုကြည့်စမ်းပါခွန်ကြီးမာစီသာသနာရေးတာမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတက်တော်28နှစ်ပြည့်မှာ တက်တော်28နှစ်မြောက်မှာတိုးထွက်တော်မူတာကိုဘုန်းကြီးအားကြခဲ့တာဘုန်းကြီးကဘွဲ့လဲတူတယ်စိတ်ကလည်းအဲ့ဒီလိုလေဆရာတော်ဘုရားကြီးကိုအတင်းအားကြတဲ့စိတ်ကြီးဘုန်းကြီးမှာငငယ်လေးတွေဖြစ်တာဒါပေမဲ့ဘာမှဆရာတော်ဘုရားကြီးရဲ့ညုံပုံလေးတော့တော့ခြေပြားကတ်နေတဲ့ညုံပုံတော့တော့မပြီးအဲ့တော့ဆရာတော်ဘုရားကြီးရဲ့အထုပ်ပတ်ဒီလေးကိုဘုန်းကြီးဖတ်ရဖတ်ခွင့်ရလို့ဖတ်လိုက်တဲ့အခါမှာဆရာတော်ဘုရားကြီးက တက်တော်28နှစ်မှာတောထွက်သွားရဲ့ဆိုတာကိုကိုယ်စိတ်ထဲမှာအတင်းအကျပ်မှန်နေတယ်ရှုဝါရအောင်မယ်28နှစ်ဖြစ်တော့မယ်ဆရာတော်ဘုရားကြီးတိုးထွက်တယ်လို့ကိုကိုကိုစဉ်းစားကြည့်တယ်မင်းတိုးထွက်နိုင်သလားမထွက်နိုင်ကြောက်တာလည်းမထွက်နိုင်တယောက်တည်းဘယ်နေရာမှမနေရတာလည်းမထွက်နိုင်ဘူးကြီးမှာဘုရားတော်တော့မထွက်နိုင်ဘူးဘာလို့မလဲ ဒီတရားအားထုတ်မယ်ဆရာတော်ဘုရားကြီးအားချပြီးအားထုတ်မယ်ဘုန်းကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးတရင်သုံးတော်မူရာဖြစ်တဲ့ရန်ကုန်မာသီသာသနာရိပ်တာကြီးကိုဘသူမှအသိမရှိဘဲနဲ့ဘုန်းကြီးတပါးတဲ့မန်းလေးကစာသင်ခြင်းကထွက်လာတယ်အဲ့လိုထွက်လာပြီးတော့ဘုန်းကြီးတရားကြီးကြိုးစားအားထုတ်တယ်ဒါပေမဲ့လို့အားထုတ်စဉ်ခါကာလလုံးမှာဒါပေမဲ့ပြောရရင်တော့ကိုယ့်ဟာကိုယ်တော်တော်ရှစ်ဆရာကောင်းနေတယ်ဒါပေမဲ့ကိုကိုအားထုတ်ခဲ့တာလေးလေကိုအကြောင်းလေးတွေသူများကို ဒါဒီလိုဒီလိုဒီလုပ်ခဲ့တာဆိုတာလေးလည်းသိစေချင်ပါတယ်ဘုန်းကြီးတရားကိုဝါသနာမပါပါဘူးစောစောပိုင်းကလုံးဝဝါသနာမပါသေးပါဒီအထုပတ္တိကိုဖတ်ကြည့်ပြီးမှဝါသနာပါသွားတာအဲ့ဒီမှာယဟန်ရဲ့ယဟန်မယ်တော်ကြီးကဘုန်းကြီးကိုတရားအားထုတ်ဖို့တိုက်တွန်းပါတယ်ဘုန်းကြီးစိတ်ဝင်စားဘူးဘုန်းကြီးတို့အရွယ်ဟာစာသင်တဲ့အရွယ်တရားအားထုတ်တယ်ဆိုတာဟိုတကြီးပူကြီး တဲ့ရွယ်ကိုတဲ့ပုဂ္ဂိုလ်တွေအာထုပါတာဘုန်းကြီးတို့ရွယ်အာထုပါတာမဟုတ်ဘူးဆိုပြီးတော့ဘုန်းကြီးငင်းတယ်လုံးဝငင်းတယ်ဒါပေမဲ့ရဟမကြီးကလည်းတော်တော်ပါပါတယ်မာစီဆရာတော်ဘုရားကြီးရဲ့စာအုပ်တွေဟူသည်များထွက်သည်များစာအုပ်တွေကိုရဟမကြီးကဝယ်ထားတာအဲ့လိုဝယ်ထားပြီးတော့ဘုန်းကြီးနေတဲ့နေရာလေးမှာဘုန်းကြီးရဲ့နေတဲ့ဘေးမှာဇွဲကုံပေါ်မှာဆရာတော်ဘုရားကြီးရဲ့စာအုပ်တွေတင်ထားတယ် အဲဘုန်းကြီးရဲ့ဇာမိုးလေးပြီးတယ်ဆိုရင်ဘုန်းကြီးစိတ်ခုံဆရာတော်ဘုရားကြီးရဲ့ဇာတိကြရွာပါဘုန်းကြီးရဲ့ယဟန်မေတော်ကြီးကစိတ်ခုံကအဲ့ဒီကိုဇာမိုးပဲပြီးတယ်ဆိုရင်ဘုန်းကြီးပြန်သွားတယ်ယဟန်မယူစီသွားတယ်အဲ့ဒီမှာဘုန်းကြီးနေမဲ့နေရာလေးကိုသူကဘေးနားမှာဆရာတော်ဘုရားကြီးရဲ့စာအုပ်တွေအများကြီးချန်တယ်အဲဘုန်းကြီးကလည်းစာဖတ်စရာမရှိတဲ့အခါကျဆရာတော်ဘုရားကြီးရေးတဲ့စာအုပ်တွေဖတ်မိတယ်အဲ့လိုဖန်ရဖန်ရင်းနဲ့ဆရာတော်ဘုရားကြီးရဲ့အထုပ္ပတ္တိကိုဘုန်းကြီးဖတ်မိလိုက်တာအဲ့ဒီမှာအားကျသွား အဲ့ဒါမပတ်ခင်တုန်းကဒီရဟန်းမကြီးကဘုန်းကြီးကိုအပေးယူလုပ်ခဲ့အဲ့ဒါဦးဇင်းနဲ့ဦးဇင်းတရားအထုတ်မယ်ဆိုရင်အရှင်ဘုရားလူကျင်တာတွေပေးမယ်ပြောကားလူကျင် ကားပေးမယ်ကားဝယ်ပေးမယ်အဲ့ဒီချိန်တုန်းကဘုန်းကြီးတွေမြန်မာနိုင်ငံမှာကားစီးနိုင်တဲ့ဘုန်းကြီးဆိုတာကလက်လက်ချိုးရည်လို့ရတယ်ဒါပေမဲ့လို့ရဟန်းမကြီးကကားလူကျင်လည်းကားပေးမယ်လူကျင်တာဟုတ်တယ်မြတ်ရှင်ပြန်ကြောင်းထိုင်နေလေဆိုရင်တော့တပည့်တော်ကြောင်းဆောက်ပြီးမြလူမယ်အဲ့လောက်ဘုန်းကြီးကိုတရားထုတ်စီခြင်းမှာ ဒါပေမဲ့ဘုန်းကြီးကလည်းပဲလုံးဝစိတ်မဝင်စားဘူးဖြစ်စိတ်ဝင်စားဘူးဖြစ်ပြီးတော့ဒီရွယ်ဟာအထုရတဲ့ရွယ်မဟုတ်ဘူးဆိုပြီးဘုန်းကြီးရှောင်းတယ်နောက်ဆရာတော်ဘုရားကြီးရဲ့အထုပတိလေးဖတ်ပြီးတဲ့အခါကျတော့အားကျသွားတယ်အဲ့ဒီမှာအားထုတ်တယ်အဲ့ဒီခါကျတော့ရဟန်းမကြီးရဲ့ခါထပ်ပြောတဲ့ခါကျတော့ဘုန်းကြီးကဟိုဒီလိုဆိုရင်ရဟန်းမကြီးနဲ့ပေးယူလို့မရဘူးပြောတယ်ကဲဘာလို့ခြင်းလဲပြောဒီပြီးတော့ပြောပြီးပြီဦးဇင်းလူကျင်တာအကုန်လုပ်ပြီးမယ်ဆိုအဲ့ဒီအချိန်လုံးကဘုန်းကြီးတို့ မြန်မာနိုင်ငံမှာကြော်ကြားနေတာကဒုတိသိန်းတာဘုရားအဲ့လိုကက်ဆက်လိုချင်တယ်လို့ဘုရားပြောတယ်ကက်ဆက်လိုချင်တယ်လို့အဲ့ဒီဟာကိုနားထောင်နေတယ်ကက်ဆက်လိုချင်တယ်ဆိုတော့အိုးရဟန်းမရဝမ်းသာလုံးလို့လေအမလီရှင်ပြတရားအထုတ်ပါအထုတ်ပြီးပြီဆိုရင်အဲ့ဒီမှာကက်ဆက်ရောင်းတဲ့ဆိုင်ကိုရှင်ပြခေါ်သွားမယ်လက်ညှိုးထိုးတာကိုဝယ်ပေးပြီပြောတယ် အဲ့ဒီဥပဒေတိုင်းမှာပဲဘုန်းကြီးတရားတွေအထုတ်လို့ဘုန်းကြီးနှစ်လလောက်ကြာတဲ့အခါကျတော့ရဟန်းမကြီးရန်ကုန်ရောက်လာပြီးတော့အဲ့ဒီမှာဘုန်းကြီးကိုခေါ်သွားတာပင့်သွားပြီးတော့အဲ့ဒီမှာကက်ဆက်ဆိုင်ကိုပင့်သွားပြီးကြိုက်တဲ့လက်ညှိုးထိုးပြဘုန်းကြီးလက်ညှိုးထိုးပြတာကိုဒါပေမဲ့ဘုန်းကြီးမှာဆန္ဒမရှိတော့ပါဘူးခုတရားကြီးအားထုတ်ပြီးတဲ့အခါကျဆန္ဒမရှိတော့ဘူးအဲ့ဒီအားထုတ်နေစဉ်မှာဘုန်းကြီးရဲ့ဘုန်းကြီးဖြစ်နေတာလေးကိုဘုန်းကြီးပြောပြခြင်းတာပါအဲ့ဒီမှာ စပြီးတော့တရားဝင်ပြီးတော့အားထုတ်တဲ့အချိန်ကစပြီးဘုန်းကြီးကက်ဆက်ဖွင့်ပြီးတော့စိတ်ကူးရင်ပြီးတော့ဒုတိယဉာဏ်တစ်ချိန်လေးလားထိုင်နာထောင်နေတာစိတ်ကူးနဲ့ဘာလဲပါလဲစိတ်ကူးနဲ့အဲ့တော့တရားမှတ်ပြီလားမှတ်ပါဘူးမှတ်ဘူးဒီတွေးပဲဝင်နေတာဒီအတွေးပဲဝင်နေတာပဲအဲ့တော့တရားလျှောက်ချိန်ရောက်ပြီဆိုရင်ဘုန်းကြီးမှာတခါလေအပေါ်တက်ချင်တာလို့အောက်ဆင်းနေတာလို့လို့ဟိုသွားနေတာလျှောက်เสียရှိတာလားမရှိတာလား မရှိတော့တခါလေနောက်ကနေပြီးတော့နောက်ကနောက်ဆုံးနောက်ဆုံးတယ်နောက်ဆုံးနောက်ဆုံးတယ်အခုလည်းပဲဘုန်းကြီးကတရားကိုနောက်မှလာတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကတော်ကိုချင်းစာလူမရှိတဲ့အချိန်ကျမှနောက်မှနောက်မှတက်တက်လာတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးကကိုချင်းစာတယ်ဆိုတော့ငါလိုဖြစ်နေတာသူတရားလျှောက်စရာမရှိတော့တခါလေနောက်တော့နေတာအဲဒီမှာဘုန်းကြီးမှတရားလျှောက်စရာမရှိဘူး အဲ့မှာမေးတိုင်းကမလန်းဆရာမေးတိုင်းတပည့်တော်မထူးသေးပါဘူးဗျာမထူးတာကြီးတယ်ပဲနေတိုင်းနေတိုင်းမထူးတာကြီးတယ်ပြောတယ်ဒါနဲ့အဲ့ဒီမှာကမ္ဘာဆရာကဘုန်းကြီးကိုဘုသောကနာတဲ့တယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်တွေတွေ့ဘူးလားဘုန်းကြီးစဉ်းစားတွေ့ဘူးဗျာအခါလေးတချင်းတွေပါလေဟောရဲဆိုရယ်အဲ့မှာသဘောပေါက်တာတွေ့ဘူးပါလေ အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ကိုများကဘာဘာလို့ခေါ်ကြလဲယူလို့ခေါ်ပါတယ်အဲ့ဒီမှာဆရာတော်ကဥပဒနာမယူသေးပါဘူးနော်ရှင်းလိုက်တာလေအဲ့ဒီမှာဘယ်လိုရှင်းမှမသိဘူးတန်ခါပိတ်သက်ကြားထဲမှာတရားထုတ်ကြတဲ့တန်ခါတွေရောနောက်ကအမျိုးသားတွေရောရှိတယ်အဲ့ဒီမှာရှင်းလိုက်တာအဲ့ဒီနေ့ကစပြီးဘုန်းကြီးစူးစမ်းအဲ့ဒီကြိုးစားတဲ့အချိန်မှာဘုန်းကြီးဘယ်ဣရိယာပုနဲ့ကြိုးစားလဲဆိုရင်ဇင်းညာဣရိယာပုနဲ့ကြိုးစားခဲ့ဘယ်ဣရိယာပုလဲဇင်းညာဣရိယာပု အဲ့ဒီမှာတပါးတဲ့ဘုန်းကြီးတဏှာမှာသွားပြီးတော့ဘုန်းကြီးကားတော့ဈဉ္ညာလျှောက်တကယ်ကိုအာယုံမှတ်စီပစ္စုပန်တဲ့တဲ့မိအောင်ဘုန်းကြီးမှတ်တယ်ညာလန်းလေဆိုရင်ညာလန်းတာနဲ့မှတ်တာနဲ့ဘယ်ခြေလန်းလိုက်ရင်ဘယ်လန်းတာနဲ့မှတ်တာနဲ့အဲ့ဒီပုံမှာအာယုံမှတ်စိတ်မိနေအောင်မှတ်လိုက်တာတစ်ခေါက်နှစ်ခေါက်သုံးခေါက်လေးခေါက်ဆယ်ခေါက်စသည်ဖြင့်မှတ်တာအဲ့ဒီဆယ်ခေါက်ကြော်ကြော်လောက်ရပြီဆိုတဲ့အခါကျစိတ်ကမလွတ်တော့ဘူး ညာခြေလန်းလန်းနဲ့ညာလန်းတဲ့ပုံမှာဘယ်ခြေလန်းလန်းနဲ့ဘယ်လန်းတဲ့ပုံမှာအဲ့ဒီပုံမှာစိတ်ကရောက်နေတဲ့အခါကျတော့ခြေတော့ဆိုတဲ့တဒံကြီးပြောင်းပြီးတော့ဒီမှာတရွေပြီးတရွေရွေ့ပြီးလှမ်းနေတာပဲတွေ့တယ်။တရွေပြီးတရွေရွေ့နေတဲ့သဘောပဲတွေ့တယ်။တင်းသွားတဲ့သဘောတန့်သွားတဲ့သဘောပဲတွေ့တော့တယ်။ခြေတော့ဆိုတာမတွေ့တော့။အဲ့ဒီကံမှာကိုယ့်ရဲ့ခံစားမှုစိတ်ခံစားမှုကဘာလဲဆိုရင်ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ခန္ဓာကိုယ်ကဘာမှအားစိုက်စရာမလိုတော့ဘူးနော်။ စိတ်ရုပ်ကိုတံပတ်ပြီးပြီးလွတ်နေတယ်လို့ပဲဘုန်းကြီးဘက်ကဘာမှအားစိုက်စရာမလိုဟန်ချင်းညီညီပဲဟိုကညာလန်းလန်းနဲ့ညာလန်းနဲ့မှတ်တမ်းနဲ့ဘယ်လန်းလန်းနဲ့ဘယ်လန်းနဲ့မှတ်တမ်းနဲ့ဟန်ချင်းညီညီပဲဈေးညာဆုံးလို့ရက်ပြီဆိုရင်လည်းရက်တယ်ရက်တယ်မှတ်တယ်တစ်ဖက်ကိုလဲတော့လဲတယ်လဲတယ်မှတ်တယ်သွားမဲ့ပဲမျက်နှာမူပြီးတော့ရက်တယ်မှတ်တယ်အဲ့လိုရက်တယ်မှတ်တဲ့အချိန်မှလည်းပဲဒီဘုန်းကြီးရဲ့ဒီမှာတွေ့ရတာခန္ဓာကိုယ်ကြီးရဲ့တခါလေဟိုပေါ်ကိုရှည်တက်သွားတာထမ်းမညီလို့ပဲ တခါတည်းမှာရက်တယ်ရက်တယ်လို့မှတ်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကအောက်ကိုပို့ဝင်သွားတာစမောလေးသေးသေးလေးကျန်တော့ကိုယ်ပဲဒါဘုန်းကြီးအတွေ့အကြုံပြောနေတာနော်အဲ့ဒီမှာရက်တယ်လို့ရှုမှတ်တဲ့အခါမှာတခါလေးရင်းပြီးဒီကုလုံးလှုပ်နေတာရက်တယ်လို့မှတ်တဲ့အခါမှာဒီကုလုံးတောင့်တင်းပြီးတော့ထောက်ထားတဲ့သဘောလို့ခံစားရတာလေအဲ့ဒီကနေစဉ်းသက်ပြီးရှုမှတ်တဲ့အခါညာနှမ်းနဲ့ဗလန်းနဲ့ရှုတိုင်းရှုတိုင်းဘယ်လိုဖြစ်လာလဲဆိုတော့ဘုန်းကြီးတို့ bind space ကြီးတယ်လို့ပဲ စပိန်စီးတယ်လို့အဲ့ဒီမှာညာခြေထောက်ကလှမ်းပြီးချလိုက်တာနဲ့တပြိုင်နက်တည်းဟိုဘက်ကကျန်းကမြေတွေကအပေါ်ကိုကျွမ်းလာပြီးမြင့်တက်လာတယ်လို့ပဲနောက်အဲ့ဒီဘယ်ခြေထောက်ကနင်းပြီးချလိုက်ပြန်တော့လေညာခြေထောက်ဘက်ကမြေတွေကအပေါ်ကိုကျွတ်တက်လာတယ်လို့ပဲစပိန်စီးတဲ့ပုဂ္ဂိုလ်ကခြေနှင်းကိုနင်းလိုက်တာနဲ့ညာခြေနှင်းဘယ်ကျွတ်ခြေနှင်းကအောက်သွားတာလားအပေါ်တက်လာတာအဲ့ဒီတိုင်းပဲဘုန်းကြီးဒီမှာစိတ်ခံစားမှုအဲ့ဒီပုံမှာအာယုံဝင်စားနေတဲ့ခံမှာ အဲ့ဒီလိုနေလိုက်ငင်းလိုက်နေလိုက်ငင်းလိုက်နေလိုက်ငင်းလိုက်နဲ့ဘုန်းကြီးဈေးညာမှာပင်မနေဆိုတာဘာမှမရှိတော့လုံးဝပင်မမှုမရှိတော့အဲ့ဒီ bicycle စီးနေတယ်လို့ပဲနေလိုက်ငင်းလိုက်နေလိုက်ငင်းလိုက်ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ရှေ့ကဆွဲလိုက်တယ်လို့နောက်ကတွန်းလိုက်တယ်လို့ဒါဘုန်းကြီးကိုယ်ရေးခံစားမှုကိုပြောတာနော်အဲ့ဒီမှာစိတ်ထဲမှာဘာပေါ်လာလဲဆိုတာကိုဘုန်းကြီးစိတ်ကပေါ်လာတယ်။အိုးမြတ်စွာဘုရားတိုးထွက်တော်မူစဉ်တုန်းက ခဏကမြင်းကိုစီးပြီးထွက်တဲ့အခါမှာမြတ်စွာဘုရားရဲ့ဒီမြင်းရဲ့ခွာအောက်ကနေပြီးတော့ဘရုံမှာကြာမန်းကြီးတွေအပေါ်ကိုပေါ်ပေါ်ပေါ်ပေါ်တက်လာတယ်ဆိုတာကိုကြည့်စမ်းငါကူရှောက်နေတဲ့အခါမှာငါရဲ့ဈဉ်ညာကြာချီနင်းလိုက်တာနဲ့အောက်ကဘရုံမှာကြာမန်းကြီးကြွတက်လာတယ်လို့ပဲကျန်နေရအပေါ်ကိုကြွပြီးတယ်ဘယ်ချိန်လဲလှမ်းလိုက်တာနဲ့တကယ်နဲ့တည်းအောက်ကကျန်နေရအပေါ်ကိုကြွပြီးတယ်အဲ့ဒီမှာမြတ်စွာဘုရားတိုးထွက်တဲ့ခါတော့ကအဲ့ဒီကြာမန်းကြီးတွေအောက်ကခံခံပြီးတယ်လို့ ငါလည်းအခုနင်းလိုက်တယ်နင်းလိုက်တယ်ဟာအောက်ကကျန်းကအပေါ်ကိုကြွပေးနေပါလားဆိုတာသဘောပေါက်လားအဲ့ဒီအချိန်မှာဘုန်းကြီးတို့ယောဂီများဝေဒနာဆိုတာရောရှိသေးလားရှိပါဘူးတခြားစိတ်ခြားစိတ်တွေရောဝင်သေးလားမဝင်ပါဘူးအဲ့ဒီမှာမှတ်စိတ်ကြီးတယ်မစင်ကြယ်ဘူးလားစင်ကြယ်ပါတယ်မိတ္တုတ္တိယစိတ်ညစ်ကြီးဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့အာယုမစိတ်မိနေတဲ့အချိန်ဒီမှာစိတ်ညစ်ကြီးစင်ကြယ်ခြင်းဆိုတဲ့အကျိုးမရဘူးလားရပါတယ် ဘုန်းကြီးကိုလူတွေပြောတာဘုန်းကြီးတို့ယောဂီများလုပ်ကြည့်ပါလက်တွေ့လုပ်ကြည့်ပါဒါပေမဲ့တခဏလေးတစ်ခေါက်တစ်ခေါက်ရှောက်ပြီးတော့ပြန်ပြီးခွေရတာမျိုးတော့မလုပ်နဲ့ချိန်ချင်းလုပ်ရလိမ့်မယ်တဏှာကြီးချိန်ပေးထားရင်တဏှာကြီးချိန်ချင်းလုပ်ကြည့်ပါလုပ်ကြည့်ရင်အခုဘုန်းကြီးခံစားပြီးတော့ဘုန်းကြီးတွေ့တဲ့အသိဉာဏ်တိုင်းတွေ့ပါလိမ့်မယ်အဲ့ဒီကနေပြီးတော့စိတ်ကအာယုံမြဲနေတဲ့အခါကလည်းကြတော့မှာ အဲ့ဒီခြေလန်းတိုင်းခြေလန်းတိုင်းရဲ့တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်ဆိုတာဘသူကမှဘုန်းကြီးကိုပြောတာမဟုတ်ဘူးဘသူကမှ ဖြစ်ဖြစ်ဆိုတာဟောထားတာမရှိဘူးဘုန်းကြီးကိုယ်တိုင်သဘောကျတာဟောအနိစ္စဆိုတာမမြဲဘူးဆိုတာဒါပဲဆိုတာကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့တာဘာဝနာမရဉာဏ်ဘာဉာဏ်လဲဘာဝနာမရဉာဏ်သူများပြောလို့သိတာလားကိုယ်တိုင်သိတာလားကိုယ်တိုင်သိတာပါ ကိုယ်တိုင်စဉ်းစားပြီးသိတာလားရှုမှတ်ပြီးသိတာလားရှုမှတ်ပြီးသိဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဒီတိုင်းဖြစ်စေခြင်းပါလားတကယ်ကိုဥရိယဘယဖြစ်ပြဉာဏ်ပေါ်တယ်ဆိုတာအဲ့ဒီလိုကိုကိုတို့ရှုမှတ်ရင်းနဲ့ပဲသဘောကျသွားစေခြင်းပါလေဘုန်းကြီးဟောလို့သိတာမျိုးကိုမလိုချင်ပါဘူးကိုယ်တိုင်ရှုမှတ်ပြီးတော့သိတဲ့အသိဉာဏ်ဘာဝနာမယဉာဏ်အစစ်ပါဥရိယဘယဖြစ်မှုပြမှုကိုသိတဲ့ဉာဏ်အစစ်ပါအဲ့ဒီအချိန်ကစပြီးဘုန်းကြီးတရားလျှောက်ဖို့လုံးဝမကြောက်တော့ဘူး မိမိမှာကိုယ်တွေ့တွေရှိလို့လားမရှိလို့လားရှိလို့ရှောက်เสียရတွေရှိလို့လားမရှိလို့လားရှိလို့အဲ့ဒီကြတော့ဟိုအချိန်တောင်မရောက်သေးဘူးတရားရှောက်ရှင်နေပြီသူများလာကိုမဆောင်တော့ဘူးရှည်ဆုံးကရောက်အောင်သွားပြီတရားရင်မှုအောင်ရှောက်တယ်ကို့မှာရှောက်เสียရပြောเสียရတွေကဒီမှာကိုယ်တွေ့တွေအများကြီးဖြစ်လာတာဒါကြောင့်ဒီဝိသုဒ္ဓိရာဒီတတိပဋ္ဌာန်တရားကိုကျင့်စဉ်အတိုင်းသေးသေးချာချာရိုးရိုးသေးသေးကျင့်မယ်ဆိုရင် ထိုင်ဣရိယာပုနဲ့ရှုမှတ်ရင်လည်းတိတ်စိတ်ရည်ကြည်မစင်ကြဘူးလားစင်ကြပါဘူးဇင်းရဣရိယာပုနဲ့ရှုရင်ရောမစင်ကြယ်ဘူးလားစင်ကြယ်ပါဘူး။ကျန်တဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲရှုရှုဒီစိတ်ငြိမ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးမရဘူးလား။ရပါတယ်။ဒါနံပါတ်1နော်။နံပါတ်2ကတောကပါတယ်လေ။တောကဆိုရင်ကိုဆွေမှုတွေလွန်မြောက်ခြင်းရင်လေဧကယနာမဲ့ကဒီတတိပဋ္ဌာန်တရားကျင့်မှာ။ဆိုရင်ကိုဆွေမှု ပါတယ်လေဆိုရည်ပြည့်စုံနောက်ပြီးတော့နံပါတ်3ကပရိဒေဝနံပါတ်3ကပါတယ်လေပရိဒေဝပါပရိဒေဝဆိုတာငိုကြွေးမှုပရိဒေဝပါတယ်လေငိုကြွေးမှုငိုကြွေးမှုဆိုတာကဒီဆိုရည်ပူဆွေးတာတွေလုံလုံကဲကဲပူဆွေးလာရင်မျက်ရည်မကြဘူးလားကြပါပါအဲ့ဒီမှာပရိဒီဝတခါလေးဆက်ရတဲ့တောကနဲ့ပရိဒီဝဆိုတာ အဲ့ဒီလောကနဲ့ဗိဓိဝါဆိုတာတောကကြီးလွန်လွန်ကဲကဲဖြစ်လာပြီဆိုရင်မျက်ရည်တွေကသူ့လိုလိုပေါ့တပေါက်ပေါက်နဲ့ကြာလာမျက်ရည်ပေါက်ပြီးစီးကြလာအဲ့ဒါဗိဓိဝါလေးအဲ့ဒီလောကဗိဓိဝါလေးလွန်မြောက်ခြင်းရင်လည်းပဲမြတ်စွာဘုရားကဧကယနာမေကဒီတတိပဋ္ဌာန်တရားပဲခြင်းဘယ်တရားခြင်းရမှာလဲဒီတတိပဋ္ဌာန်တရားပါဒီပဋိပဒံတရားကိုရှုမှတ်ပွားများရင်အဲ့ဒီကုဆွေးမှုဆိုတဲ့တောကငိုကြွေးမှုဆိုတဲ့ပရိဒီဝါတွေလည်းလွန်မြောက်နိုင်တယ် ဘာဖြစ်နိုင်လဲလုံမြောက်နိုင်တယ်လုံမြောက်ပြီးတော့သွားနိုင်တယ်ခုဘုန်းကြီးတို့ယောဂီများဒီပရိပ္ပံကျင့်စဉ်အတိုင်းဘုန်းကြီးကျင့်စဉ်ကျင့်လို့ခုစိတ်ငြိမ်ကြီးစင်ကြယ်ပုံတွေကိုဘုန်းကြီးပြောခဲ့ပြီနော်ဒီစိတ်ငြိမ်ကြီးစင်ကြယ်သွားပြီဘာမှလောဘဒေါသစတဲ့တရားတွေလည်းဒီစိတ်တွေလည်းမဝင်တော့ဘူးကမစ္ဆန္ဒပြပန္နစတဲ့နိဗ္ဗာန်တရားတွေလည်းမဝင်တော့ဘူးတဲ့ဒီတောကတွေကဘာကြောင့်ဖြစ်လာတာလဲဆိုတော့ယတနာတရား၅ပါးကြောင့် ဘာ၅ပါးကြောင့်လဲယတနာတရား၅ပါးယတနာတရား၅ပါးဆိုတာနံပါတ်1ညာတိယတနာဘာပြဒနာလဲညာတိယတနာနံပါတ်2ကဘောဂပြဒနာဘာပြဒနာလဲဘောဂပြဒနာနံပါတ်3ကရောဂပြဒနာနံပါတ်3ကဘာလဲရောဂနံပါတ်4ကသီလပြဒနာနံပါတ်5ကဒိဋ္ဌိပြဒနာဘယ်နှပါလဲ5ပါပါအဲ့ဒီနံပါတ်4နဲ့နံပါတ်5ကိုအသာထား ဒီနံပါတ်1ကနေနံပါတ်3ထိအောင်လောကပုထုဇဉ်လူသားတိုင်းဒီလောကပိဒီဝါရီအဲညာတိပြဒနာရီဘောဂပြဒနာရီဘောဂပြဒနာရီမကြုံရဘူးလားကြုံပါဘူးကြုံရတယ်ညာတိပြဒနာဆိုတာကဘုန်းကြီးတို့မိသားစုတွေတုံးနဲ့တူကွဲခွာကြတော့မယ်ဆိုရင်ခုဆွေးမှုလေးတွေဖြစ်နေတယ်အခုဘုန်းကြီးတို့ဒီနိုင်ငံမှာပေါ့ဒီနိုင်ငံမှာတော့ဒီမှာမိမိတို့ရဲ့ဒီမှာတက်တူရန်တွေဘာပါကုန်လဲ အတန်းတွေအောင်မြင်သွားပြီ၁၀တန်း၁၁တန်း၁၂တန်းတွေအောင်သွားရင်ပါတဲ့တက္ကသိုလ်တက်တာလားကောလိပ်တက်တာလားမသိဘူးအဲ့ဒီမှာတက်တဲ့အခါမှာတာသမီတွေကတနေရာအဝေးကိုသွားကြပြီကိုတက်မဲ့တက္ကသိုလ်ကိုသွားပြီအဲ့ဒီမှာသူ့ခန်းနဲ့သူသူ့နေရာနဲ့သူသွားပြီးခွဲသွားကြတယ်အဲ့ဒီမှာမိသားစုအတူတကွနေရင်းကနေပြီးတော့ဒီသားပဲဖြစ်စီသမီးပဲဖြစ်စီခွဲပြီးပို့ရတော့မယ်ဆိုရင်စိတ်ထဲမှာပူဆွေးမှုလေးတွေတော့မဖြစ်တတ်ဘူးလားဖြစ်တတ်ပါဘူးဖြစ်တတ်တယ် ဒါတရားပုဂ္ဂိုလ်တွေသို့တော်တရားပုဂ္ဂိုလ်တွေကခွင့်ရမယ်ဆိုတာကြိုသိပြီးသားဆိုတော့တရားပုဂ္ဂိုလ်တွေကသိတော့စိတ်ကခံပြီးသားပဲဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံကပုဂ္ဂိုလ်တွေဘုန်းကြီးတို့တွေ့ရမြင်ရတာပေါ့မြန်မာနိုင်ငံမှာအခုဒီမှာဟိုကိုယ်နိုင်ငံကမဖွံ့ဖြိုးတဲ့အခါကျတော့ဖွံ့ဖြိုးတဲ့နိုင်ငံတွေကိုသွားကြသွားကြတဲ့အခါမှာတကယ်သဘောတူပဲစိတ်တူသဘောတူသွားတာပဲမိဘကလည်းပဲဒါဒီနေရာကြီးသွားမှာပဲဆင်ပြေတော့မယ်ဆိုတော့လွတ်ကြတာ လွတ်တဲ့ခံမှာဘုန်းကြီးတို့ဒီမှာလေရင်ခွဲမှာရောက်တဲ့ခါတခါလေးကဲခတ်ပြီးကြည့်တယ်အဲ့မှာဝေဝေနဲ့သွားတာမဟုတ်ပါဘူးမိမိတို့နိုင်ငံရင်းနေတဲ့ထိုင်နိုင်ငံတို့မလေးရှားနိုင်ငံတို့စင်ကာပူနိုင်ငံတို့ဘလူနိုင်းနိုင်ငံတို့စတဲ့ဒီကနိုင်ငံတွေကိုသွားကြတယ်သွားတာနေမှာတားတွေတမီးတွေကလေလေရင်ခွဲရောက်တဲ့ခါကျတော့ပြောဆိုဘုံမဲ့ဟိုလေးဝင်ရတော့မယ်ဆိုတာကြီးတယ်အမေနဲ့အဖေကိုထိုင်ကြတော့တာ ဟန်လေးကတော့ရောမိနေဖေရတခါမျက်နှာကိုတဲ့တယ်မကြည့်ရတော့ဟိုဘက်လက်ပြီးရှုရှုနဲ့လုပ်တယ်။ဒါဘာဖြစ်သွားလဲ။ပူဆွေးသွားတာလေ။ကြည်စံဒါပေခွဲကွဲတာမဟုတ်သေးဘူးနော်။ရှင်ပွဲ။ဉာဏ်ညာတိပြဒနာခေါ်တယ်။တကယ်လို့သေခွဲကွဲသွားပြီဆိုရင်ဒါပဲဖြစ်စီသမီးပဲဖြစ်စီသေခွဲကွဲသွားရင်မိဘပဲဖြစ်စီပူဆွေးမှုလေမဖြစ်ကြဘူးလား။ဖြစ်ကြပါဘူး။ အဲ့ဒီအလွန်ကဲပူဆွေးလာတဲ့အခါကျတော့မျက်ရည်ကနေပြီးတော့မျက်စိပေါက်ကမျက်ရည်တွေပေါက်ပေါက်မကြဘူးလားကြပါဘူးအဲ့ဒါပရိဒီဝါလေးပဲအဲ့ဒါညာတိပြဿနာကြောင့်တချို့ကဘောဂပြဿနာကြောင့်စီးစိမ်ပြက်လို့ဘာပြက်လို့လဲစီးစိမ်ပြက်လို့စီးစိမ်ဥစ္စာတွေပျက်စီးသွားလို့ဟုတ်ကဲ့ဟိုကပူပြီးတော့ထင်ပေါ်တယ်အဲ့ဒါကြီးနိုင်ငံတော်ကတင်ရရဲဆိုရင်ခါစီးစိမ်ပြက်သွားတယ် သိမ့်လိုက်ပြီလို့ပြတ်သွားပြီဒါမှမဟုတ်ဘူးဆိုရင်ငွေကြေးတွေကိုတရားမဝင်တော့ဘူးဆိုကြီးညာလိုက်ပြတ်သွားတယ်အဲ့လိုပုဂ္ဂိုလ်တွေကိုဘုန်းကြီးစိတ်ပိုင်းဆိုင်ရာစောက်တည်လို့မရတော့အောင်ယူသွတ်သွားတဲ့ပုဂ္ဂိုလ်တွေတွေ့ဘူးလေအဲ့ဒါဘာကြောင့်လဲဆိုရင်ငွေကြေးတွေကိုသူတို့ကကိုယ်လည်းပဲအိမ်ဝယ်မယ်ခြံဝယ်မယ်ဆိုပြီးတော့ကိုယ့်ရဲ့ရှည်ပြီးသားလေးကိုရောင်းမယ်ရောင်းပြီးတနေရာဝယ်မယ်ဆိုပြီးတော့ငွေတော့ပဲရှာနေတဲ့အချိန်မှာဒါကြီးဟာတရားမဝင်ကြီးညာခံရတယ်အဲ့မှာချိန်မဲ့လက်မဲ့ဖြစ်သွားတာဘာမှမရှိတော့ဘူး အဲ့ဒီမှာစိတ်ထဲမှာပျော်မလားဆင်းရဲမလားဆင်းရဲပါဘူးစိတ်တော့ကလည်းခံရဖြစ်သွားတာအဲ့ဒီမှာလုံးဝမတင်းသိနိုင်တော့ဘဲနဲ့ခံရရွတ်သွားတာရှိတယ်တချို့ပုဂ္ဂိုလ်ဆိုရင်နှလုံးကိုတခါလေဖုံးပြီးတော့သိဆုံးသွားတဲ့ပုဂ္ဂိုလ်တောင်ရှိသေးတယ်ဒါကြောင့်ဘောဂပြဒနာစီးစိမ်ပျက်စီးလို့ရှိရင်လည်းမပူဆွေးဘူးလားပူဆွေးပါတယ်အများကြီးမဟုတ်ဘူးအများကြီးမဟုတ်ဘူးတော့နည်းနည်းလေး စိုးရိမ်မှုလေးဖြစ်တတ်တာလေးကြည့်လိုက်မယ်အခုတရားပွဲဘုန်းကြီးပြီးပြီဆိုရင်တရားနာပြီးတာနဲ့အာလုံးအပြင်ကိုမထွက်ဘူးလားအပြင်ထွက်လို့ကိုထားတဲ့နေရာဖဏလေးမရှိဟာရောက်ရောက်စိတ်ကချက်ချင်းပူသွားတာအဲ့မလို့ကောင်းဝင်ဒီနောက်ဒီနောက်ကလည်းခဏကဘူးစီးသွားဖြစ်သွားဘာဟုတ်တာလေးလောက်တောင်မှခါနဲ့စိတ်ကဖြစ်သွားတာတည်းအများကြီးပျက်စီးသွားတဲ့ပုံကိုဆိုရင်ဘယ်နဲ့ပူဆွေးမှုတွေလည်းဖြစ်တာငိုကြွေးမှုတွေလည်းဖြစ်တာ ဒါကြောင့်ဘောဂပြဒနာပစ္စည်းဥစ္စာပစ္စည်းချင်းရောလည်းပဲမပျက်စီးဘူးလားပျက်စီးပါဘူးအေးကုဆွေးမှုတွေဖြစ်တာပဲနောက်ပြီးတော့ရောဂပြဒနာအနာယောဂရအနာယောဂရရဲဆိုတာတာမန်ယောဂမဟုတ်ပဲနဲ့ခွေးတို့အများကတတ်မှတ်ထားတယ်ဒီယောဂလာရပြီဆိုရင်ဘယ်နှလားတတ်မှတ်လိုက်အဲ့လိုတတ်မှတ်ခံရတဲ့ယောဂမျိုးကိုယ်မှခံစားရတဲ့အခါမျိုးမှာစိတ်ထဲမှာ ပူဆွေးတော့တာတွေတစ်ခါလည်းဖြစ်တယ်ငါအမတန်ညာရိုးတွေငါချစ်တယ်ငါသားတွေငါသမီးတွေငါခင်မုန်းတွေငါဇနီးတွေငါကွယ်ကွယ်ရမှာပါလားစိတ်ထဲမှာအေးရောရသေးလားမရဘူးစားလို့လည်းမဝင်တော့အိမ်မပြောစားမှာတစ်ခါလည်းဖြစ်သွားတာပူဆွေးမှုတွေအဲ့လိုပုံပုံမျိုးကိုကျမ်းမာရေးမကောင်းလို့ဒီလိုဒီလိုဖြစ်နေတယ်ဒီလိုဒီလိုပြီးတယ်ဆိုတဲ့အခါမှာမိတ်ဆွေတငယ်ချင်းတွေကလာပြီးတော့မေးတယ်ဘယ်နဲ့လဲတငယ်ချင်းဘယ်နဲ့လဲ အေးလာရင်လည်းဘယ်လိုလဲပါလဲမေးလိုက်ပါဇက်ကမဖြေနိုင်ဘူးမျက်လုံးအေးရမျက်ရည်ကြီးကြတာ။ဒါပါဖြစ်သွားတာ။သူဆွေးရတာနေပြီးတော့လုံလုံကင်းကင်းဖြစ်ပြီးတော့မျက်ရည်ကြီးကြတာပြိတွေဝါမိတွေတောင်းလာတာ ဒါရောဂပြဿနာကြောင့်ဘာပြဿနာကြောင့်ရောဂဒီသုံးမျိုးတစ်မျိုးမျိုးကြုံတွေ့ပြီဆိုရင်ကြုံတွေ့တဲ့ပုဂ္ဂိုလ်တိုင်းပူဆွေးမှုမဖြစ်ဘူးလားဖြစ်ပါတယ်ငိုကြွေးမှုတွေရောမဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒီပူဆွေးမှုတောကတွေငိုကြွေးမှုပြိတိဝါတွေကိုမြတ်စွာဘုရားကအမှန်ခံကြရဲရဲပြီးပြီးတော့ငါဘုရားဟောကြားတဲ့ဒီပြိပဋ္ဌာန်တရားကိုသာမင်းတို့ရိုးရိုးသေးသေးချင်းညွှန်ကြားတဲ့အတိုင်းတိုင်းသာအထုတ် အဲ့ဒီလောကကြီးအဲ့ဒီပရိဒီဝါကြီးအလုံးလွန်မြောက်နိုင်တယ်ဆိုတာကိုမြတ်စွာဘုရားကဒီသတိထံတရားကြီးကိုဟောခဲ့တာဣကာယနာမေကဒီလမ်းတလမ်းပဲရှိတယ်ဒီတောကပရိဒီဝါကြီးလွန်မြောက်နိုင်တဲ့လမ်းဒီလမ်းတလမ်းပဲရှိတယ်လို့မြတ်စွာဘုရားဟောတယ်အဲ့တော့ဒီသတိထံတရားတွေကိုအားထုတ်ရင်းနဲ့ဒီတောကဒီပရိဒီဝါကြီးလွန်မြောက်သွားတဲ့ဘုန်းကြီးတို့တာရကလေးတွေရှိပါတယ်ဘုရား လက်ထက်ကဘုရားဟောခဲ့တဲ့သာရကကြီးထက်ကရာဖွင့်ပြထားတာရှိပါအတာစာရီလို့နောက်ပြီးတော့တန်တတိအမတ်ကြီးလို့ဆိုတာလေဒီတော့ကလေးပြည်တွေဝါတွေခံစားရတယ်အဲ့ဒါတွေလုံရောက်သွားပုံတွေကိုဟောထားတာရှိပါတယ်ဒါပေမဲ့ဘုန်းကြီးကအဲ့ဒီဘုရားဟောခဲ့တဲ့အတိတ်အကြောင်းတွေကိုဘုန်းကြီးမပြောဘဲနဲ့ဒီကနေ့ပစ္စုပန်မိမိတို့ရဲ့မျက်မှောက်မှာကြုံတွေ့ခဲ့ရတဲ့အဲ့ဒီကြုံတွေ့မှုဝတ္ထုကြောင့်တွေတခုကိုဘုန်းကြီးပြောမှာပါဘုန်းကြီးမြန်မာနိုင်ငံ မာဇီသာသနာရိပ်သာကြီးမှာကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ရှင်းမြောက်မှုနဲ့ဘုန်းကြီးတက်တော်30ဝါရော10ဝါရမှာဘုန်းကြီးမာဇီသာသနာရိပ်သာကြီးရဲ့ကမ္မထာနာစရိယအဖြစ်နဲ့ခန့်အချင်းခံရပါတယ်။ဓမ္မာဇီဆရာတော်ဘုရားကြီးကဘုန်းကြီးကိုရှင်းမြောက်ပြီးတော့ယဟန်10ဝါရမှာကမ္မထာနာစရိယအဖြစ်နဲ့ခန့်အဲ့လိုကမ္မထာနာစရိယအဖြစ်နဲ့ခန့်အပ်ပြီးတော့ခန့်အပ်တဲ့ခံမှာလည်းပဲအမျိုးသမီးယောဂီများကိုဘုန်းကြီးတရားဆရာ တရားမေ့ရတာအဲ့လိုဆိုတော့ဒီယောဂီတွေတရားစစ်တဲ့ထဲမှာဘုန်းကြီးတို့နှွေးရသည်ခုဒီမှာလည်းနှွေးရသည်ပဲမြန်မာနိုင်ငံနှွေးရသည်ကျောင်းပိတ်ပြီးတော့ကျောင်းတွေပိတ်လို့နောက်ဇာမောဝဲဂဇက်တွေထွက်ပြီးတဲ့အချိန်နောက်မှာအသက်40ကျော်အရွယ်ပေါ့အဲ့ဒီမှာအမျိုးသမီးတယောက်တရားဝင်တယ်အဲ့ဒီအချိန်တုန်းကဘုန်းကြီးတို့မာစီသာသနာရိပ်တံမှာအမျိုးသမီးယောဂီပေါင်း400ကျော်ရှိတယ် အမျိုးသားတွေနဲ့ယဟန်တွေနဲ့တွေ့မယ်ဆိုရင်600ကျော်900လောက်ရှိတယ်အများကြီးအများကြီးရှိတယ်အဲ့တော့ယောဂီတွေဝင်လာဒါဆယ်စခန်းမဟုတ်ဘူးနော်နှစ်ပေါက်အဲ့ဒီလောက်ယောဂီတွေများတဲ့အချိန်မှာအဲ့ဒီမှာဘုန်းကြီးတရားစစ်တယ်အဲ့ဒီမှာဒီယောဂီတရားကရောက်လာတာနဲ့လေသူတရားထိုင်နေတဲ့နေရာကိုကြည့်လိုက်ဘယ်ချိန်ကြည့်ကြည့်မနေ့ကြည့်ကြည့်နေ့ကြည့်ကြည့်ညကြည့်ကြည့်ဘယ်ချိန်ကြည့်ကြည့်အဲ့ဒီယောဂီကမျက်ရည်တွေပဲကြာတယ်လူကတော့ငြင်းနေတာလည်းမဟုတ်တော့ဒါမှမဟုတ်မျက်ရည်ကငြင်းနေကြတယ် ဒါပေမဲ့ဘုန်းကြီးတရားလာပြီးလျှောက်တဲ့အခါမှာတော့ဘုန်းကြီးတို့ကဒီအပြင်ပအကြောင်းအရာကိုဘုန်းကြီးတို့အပြင်စကားမပြောပါဘူး။ဘာလို့ငိုတာလဲဘာပြန်မလဲဘယ်လိုဘာဖြစ်လို့လဲစသည်ဖြင့်မမေးပါဘူး။ယောဂီကိုပြောတဲ့အခါမှာယောဂီမှာဝမ်းနေတဲ့စိတ်တွေဖြစ်နေရင်ဝမ်းတဲ့စိတ်လေးကိုရှုပါ။ငိုခြင်းစိတ်တွေဖြစ်နေရင်ငိုခြင်းနာလေးကိုရှုပါ။တကယ်လို့ငိုခြင်းအောင်နှိုင်လောက်တဲ့အကြောင်းအရာကိုတတိယနေရင်လည်းအဲ့ဒီတတိယတဲ့စိတ်လေးကိုရှုပါဒါပဲညွှန်ကြားပေးတယ်။ နောက်ပြီးတော့ဒီလိုစိတ်တွေကိုတတိမရအောင်ဆိုပြီးတော့အမှတ်ကိုလည်းပဲတိုးတိုးပြီးပေးဒီလိုမဟုတ်ရင်ယောဂီ तू ဟာအများကြီးဒီမှာမျက်ရည်ကျနေတာဆိုတော့အပြင်ရဲ့တောကတွေဝင်နေတယ်ဆိုတာသိတယ်အဲ့ဒီအကြောင်းအရာတွေအတွေးတွေမဝင်နိုင်အောင်အဲ့ဒီစိတ်ကူးတွေမဝင်နိုင်အောင်မှတ်ချက်တွေကိုလျှော့ပေးရတာလားတိုးပေးရတာတိုးပေးရတယ်မှတ်ချက်တွေတိုးပေးရတယ်အဲ့ဒီမှာမှတ်ချက်တွေတိုးပေးရတော့ဒီဆရာသမားညွှန်ကြားတဲ့မှတ်ချက်တွေကို မှတ်နိုင်အောင်တိုးပြီးဝရိယစိုက်စိုက်ပြီးရှုရတဲ့အခါကျတော့အဲ့ဒီအပြင်စိတ်တွေကသတိမရနိုင်တော့အဲ့လိုသတိမရနိုင်အောင်အမှတ်တွေကိုတိုးပြရဈဉ်ဉဏ်လျှောက်ပြီးဆိုရင်လည်းဈဉ်ဉဏ်ကိုအမှတ်ကိုတိုးပြီးတော့စိတ်စိတ်လျှောက်ခိုင်းရအဲ့ဒီလိုတခြားစားတဲ့တောက်တဲ့နေရာကစပြီးတော့အဲ့ဒီမှာအမှတ်မိအောင်လွတ်သွားတာနဲ့တပြိုင်တည်းဘုန်းကြီးကမြင်နေတယ်ဆိုရင်ဓမ္မယုံပေါ်မှာဆိုရင်မြင်မြင်တာနဲ့တပြိုင်တည်းယောဂီအမှတ်လွတ်သွားပြီဘုရားသတိပေးတာ တရားထားတယ်ယုံနဲ့ထားလိုက်တာမြင်လိုက်တယ်ဆိုရင်ပဲယောဂီအမှတ်လို့နေပြီထားတဲ့အခါမှာထားတယ်ထားတယ်ဖြည်းဖြည်းလေးမှန်းနဲ့ထားရမယ်အဲ့ဒီလိုတတိပေးတာအဲ့လိုနောက်ကလည်းထက်ချက်မှာကွာတတိပေးနေတဲ့အခါကလည်းကြတော့အဲ့ဒီယောဂီကလည်းအထူးအာယုံစိုက်ပြီးကြိုးစားတဲ့အခါကျတော့သုံးပတ်မြောက်လောက်ကြတော့မျက်ရည်သိမ့်သွားပြီသုံးပတ်မြောက်လောက်ကြတော့သူ့ရဲ့မျက်ရည်ကျတာမရှိတော့ရှုမှတ်မှုကလည်းနိုင်နေနေပြီအမှတ်တိတ်စိတ်နေပြီ ဒီအသေးစိတ်မူရာတွေ तू ဘယ်လောက်ထိအောင်မှတ်နိုင်လဲဓမ္မယုံမော်ရင်ပဲမှတ်နိုင်လားဆိုပြီးတော့အဆောင်မှာတာဝန်ခံဖြစ်ပါတယ်တာဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ကလန့်ပြီးတော့ခေါ်ပြီးတော့ပြောရပါတယ်ခန္ဓာမှာဘလောက်မှရှိမယ်အဲ့ဒီယောဂီကိုစောင့်ကြည့်ပေးတယ်ဘယ်နေရာမှာမှတ်တယ်လို့တည်းသူစီမှာအဝင်အထွက်ဧည့်သည်တွေဝင်ထွက်ရှိသလားဓမ္မမဟုတ်စကားပြောသလားတခြားယောဂီတွေနဲ့ရောဆက်ဆံမှုရှိသလားဆိုတာတရားစောင့်စောင့်ကြည့်ခင်ရအသေးစိတ်မူရသူရေချိုးရကစပြီးတော့တရားကြည့် မှတ်နိုင်လားမမှတ်နိုင်ဘူးလားဆိုတာတရားကြည့်ခိုင်းရအခုဒီမှာမြေသမီးယောဂီစောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေရှိပါတယ်အခုဆရာတော်ဘုရမသာမီးကကိုယ်တိုင်လည်းစောင့်ရှောက်တယ်ခိတ္တအောင်ရှိတဲ့ပုဂ္ဂိုလ်တွေလည်းပဲတောင်းပြေးပြီးတော့ဒီခါလည်းစောင့်ရှောက်ခိုင်းတယ်လို့ပါဘုန်းကြီးတို့အဲ့လိုစောင့်ရှောက်အောင်အဲ့လိုစောင့်ရှောက်တဲ့အခါကျတော့ဘုရားအဆောင်ကနေပြန်ပြီးတော့အဆောင်တောင်းခံရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီယောဂီကလုံးဝစကားမပြောဘူးဘယ်သူနဲ့မှလည်းမရောတော့အမှန်သိစိတ်တယ်ဆိုတာဒါကိုသိရတယ်ဟုတ်ပြီ ရှိမှရင်ဟန်လုပ်ပြီးတော့မှတ်ပြတာမဟုတ်ဘူးတကယ်ကိုနောက်ွယ်မှာလည်းပဲတကယ်ကိုဆရာသမားရှိမှအာထုတ်တယ်လို့အာထုတ်နေတယ်ဆိုတာကိုသိသွားတယ်အဲ့ဒီကံမှာဒီယောဂီအမှန်စိတ်စိတ်နဲ့ဈဉ္ညာရှောက်နေတဲ့အခါမျိုးမှာဒီယောဂီတကယ်အာယုံမိနေသလားမမိလားဆိုတာကိုသိကြရင်အဲ့ဒီယောဂီနာကဖြတ်သွားရင်ကနေပြီးတော့သူ့နာမည်ကိုပြောစုခေါ်อ่ะအဲ့ဒီမှာဘုန်းကြီးကသူ့နာမည်ကိုခေါ်လိုက်တယ်ခေါ်လိုက်တဲ့အခါမှာတရား အမှန်မမြဲတဲ့ပုဂ္ဂိုလ်ဆိုရင်ချက်ချင်းပဲအရှင်ဘုရားဆိုတာထူတယ်လက်ဦးချီပြီးမတ်တရပြီးအရှင်ဘုရားဆိုတာထူလိုက်အဲ့ဒီယောဂီကြတော့မထူဘူးအဲ့ဒီမှာသူ့ရဲ့ခြေလမ်းတွေကိုဇုံရမ်းမိပြီးထီအောင်အမှတ်စစ်စစ်မှတ်တယ်ဖြည်းဖြည်းလေးမှတ်ပြီးတော့ခြေတော့ဇုံရက်တယ်ဇုံရက်ပြီးပြီဆိုမှလက်ကလေးကိုတစ်ဖက်ချင်းတစ်ဖက်ချင်းကိုအပေါ်မြောက်တင်တယ်လက်ဦးချီတယ်ချီပြီးခန္ဓာကိုယ်ကို ရှေ့ကိုကိုယ်ကမ်းညွတ်လာကမ်းညွတ်ပြီးတော့မှအရှင်ဘုရားဆိုတာထူလာ အဲ့ဒီယောဂီတတိလွတ်သလားမလွတ်ဘူးလားမလွတ်ပါဘူးအဲ့ဒီလောက်မလွတ်အောင်ဖြစ်နေတဲ့ယောဂီရဲ့တန်တန်မှာတခြားစိတ်ကြားစိတ်ဝင်နိုင်လေရလားမဝင်နိုင်ပါဘူးတခြားစိတ်တွေကြားစိတ်တွေမဝင်နိုင်ဘူးဒီမှာတောကဖြစ်နိုင်တော့တဲ့ပြိဒီဝါဖြစ်နိုင်တော့တဲ့စိတ်တွေရောဝင်ပါအောင်မလားဝင်ပါဘူးအဲ့ဒီတန်တန်မှာအဲ့ဒီယောဂီလည်းတော့အမှန်မြဲနေတဲ့အခါမှာတောကပြိဒီဝါတွေမလွန်မြောက်ဘူးလားလွန်မြောက်ပါတယ်အဲ့ဒီလွန်မြောက်နေတယ်အဲ့ဒီမှာတရားတွေတိတ်ကောင်းပြီးတော့လာတဲ့အခါကျတော့ဒီပုဂ္ဂိုလ်တရားတွေနားရင် ဉာဏ်စဉ်တရားတွေနာကိုရလို့နာကြတယ်နာကြပြီးတော့9ရက်3ရက်10ရက်ဆက်ပြီးတော့အထုတ်တယ်အထုတ်ပြီးတော့ပြန်ကန်လေးရောက်တဲ့အခါကျတော့ဘုန်းကြီးစီကိုလာပြီးတော့ကတော့နှုတ်ဆက်ပါတယ်တုတ်တန်းဆရာဆိုတော့ကိုဆရာမဟုတ်လာပြီးကတော့နှုတ်ဆက်တယ်နှုတ်ဆက်တဲ့အခါမှာလည်းဘုန်းကြီးကသူရောက်စားတော့မှမျက်ရည်ကျတာကိုဘုန်းကြီးတိတ်သိကျင်နေတယ်အဲ့ဒါနဲ့ယောဂီရောက်စားတော့ကအမြဲတမ်းတရားထိုင်နေတဲ့အခါမှာမျက်ရည်တွေကျနေတာတွေ့ရတယ်အဲ့ဒါဘာကြောင့်လဲဘုန်းကြီးကမေးပါတယ် အဲ့လိုမေးတဲ့အခါမှာဒီယောဂီပြန်ဖြေတာကတပည့်တော်အကျွေးလာဆက်တာပါဗျာဘာလာဆက်တာလဲလေအကျွေးလာဆက်တာအကျွေးလာဆက်တာပါဗျာဆိုတော့ဘုန်းကြီးအမင်းနဲ့ဖြေကတခြားစီဖြစ်နေတယ်ဒါနဲ့ဘုန်းကြီးကပြန်မေးယောဂီယောဂီမျက်ရည်ကျတာကိုမေးတာလေဆိုတော့တပည့်တော်အဲ့ဒါကိုပဲဖြေဖို့ပါဗျာတပည့်တော်ရဲ့သမီးလေးဟာဆယ်တန်းစာမဝဲဖြေပါလေ ဆရာဆံဝယ်ဖြည့်ပြီးတဲ့ခံမှာသူ့ရဲ့တငယ်ချင်းများနဲ့ငါစီရိတ်တာကိုတရားအထုတ်ကြမယ်ဆိုပြီးတော့ယောဂီဝတ်စုံနေတော့သူချုပ်ထားပါလေအဲ့လိုချုပ်ထားပြီးတော့ရိတ်တာတရားဝင်မယ်ဆိုတဲ့အခါတတိတော်တို့ဇနီးမောင်နှံတရားဝါဒနာမပါဘူးဗျာဗုဒ္ဓဘာသာတော့မှန်ပါတယ်ဒါပေမဲ့တရားအထုတ်ဖို့ဝါဒနာမပါဘူးဝါဒနာမပါတဲ့အတွက်သမီးလေးကိုလည်းဒီဘက်ကိုရောက်သွားမှာဟိုပြောရရင်တော့ စိတ်ဓာတ်တွေတက်ကြွနေတဲ့စိတ်ဓာတ်တွေကိုသူ့ရဲ့အညွန့်ချိုးတယ်လို့ချိုးမပြလိုက်ခြင်းတရားဆိုတာကလောဘကြီးကြီးအောင်လားလောဘနည်းအောင်လားနည်းအောင်ပါလောဘကြီးနည်းအောင်အထုပါတာဖြစ်တဲ့အတွက်သူလိုချင်တဲ့စိတ်ဆန္ဒတွေစာပေလိုချင်တဲ့စိတ်ဆန္ဒတွေပညာလိုချင်တဲ့စိတ်ဆန္ဒတွေမရှိဘဲနေတော့မှာဆိုရယ်ဝိပဿနာတရားဆိုတာဘုရားတရားအထုတဲ့ပုဂ္ဂိုလ်ဟာ တကယ်တရားတွေကိုအာယုံမစိတ်မိလို့မမြဲတာဆင်းရဲတာစိုးမရတဲ့သဘောကိုကောင်းကောင်းသိပြီဆိုရင်လောဘတွေပူလာသလားလောဘတွေနေပါလားလောဘတွေနေတော့ဒေါသတွေပူကြီးလာသလားဒေါသတွေနေသွားသလားဒေါသတွေနေတော့မောဟတွေမာနတွေကြီးလာသလားမောဟမာနတွေနေသွားသလားမောဟမာနတွေနေတော့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာလောဘဒေါသမာမာနနဲ့ အိတ်တာမစ်စီနေပါစေ၍လောဘတွေလည်းနေသွားရမယ်ဒေါသတွေလည်းနေသွားရမယ်မောဟတွေလည်းနေသွားရမယ်မာနတွေလည်းနေသွားရမယ်သူတော်ဘာပုံမှာမနာလိုမှုဆိုတဲ့အိတ်တာတွေလည်းနေသွားမစ္စရိယဝန်တုံမှုဆိုတာတွေလည်းနေသွားစိတ်နေစိတ်ထားတရားပွားရစိတ်နေစိတ်ထားတွေကလည်းတရားယုံကြည်မှုတွေဘုရားပုံမှာယုံကြည်မှုတရားပုံမှာယုံကြည်မှုသံဃာပုံမှာယုံကြည်မှုတရားတရားတွေကလည်းအားကောင်းပြီးတော့စိတ်နေစိတ်ထားတွေကလည်းမြင့်မြတ်တဲ့စိတ်ဓာတ်တွေဖြစ်လာတယ် ဒါဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်ဒီလိုမဟုတ်ဘဲနဲ့ဘယ်နေရာခုနေရာစခန်းသွားလိုက်တယ်ဘယ်နေရာဆယ်စခန်းဝင်လိုက်တယ်ပြန်လာရင်လည်းအိမ်ရဒီတိုင်းပဲဘာမှထူးဆိုရင်နော်တရားရခဲ့တာမရခဲ့ဘူးလားမရခဲ့ဘူးမရသေးဘူးနော်အဲ့ဒါလေးသဘောပေါက်ဖို့လိုတယ်ဘာမှစိတ်ဓာတ်တွေပြုပြင်ပြောင်းလဲမှုမရှိဘူးဆိုရင်တော့မဟုတ်သေးဘူးတကယ်တရားသဘောပေါက်လာတဲ့ပုဂ္ဂိုလ်တရားတွေ့လာတဲ့ပုဂ္ဂိုလ်ကလောဘတွေနဲ့နေတယ်ဒေါသတွေနဲ့နေတယ်မောဟတွေနဲ့နေသွားတယ် ဒါကြောင့်လောဘဒေါသမမာနနဲ့ဣတ္တမစ္စည်းနေပါစေ၍စိတ်နဲ့စိတ်ဓာတ်တရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတဲ့ခေါ်အပ်ပါဝနာစိတ်ဓာတ်တွေမြင့်မြတ်တဲ့စိတ်ဓာတ်တွေထားနိုင်သွားတယ်။ဒါဘာဝနာတရားရဲ့ရနိုင်တဲ့အကျိုးတရားတွေပဲ။ဒါကြောင့်အခုအဲ့ဒီဓမ္မသူ့ရဲ့တုံကြီးလေးကစိတ်ဓာတ်တွေကလောဘနဲ့ဒေါသနဲ့အကုန်လုံးနဲ့သွားမှာဆိုရင်ထက်ထက်မြင့်မြတ်ဖြစ်စေခြင်းပဲ။ဒါကြောင့်မို့သူတရားထုတ်ဖို့ အမပေးနိုင်နောက်ပြီးတော့လည်းပဲသူတို့ရက်ွက်ထဲမှာဒီတရားတော်ပုဂ္ဂိုလ်ကိုမြင်ရစိတ်မနှံ့စိတ်မနှံ့တဲ့ပုဂ္ဂိုလ်မြင်ရတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဘာကြောင့်လဲဆိုတရားအားထုတ်လို့လို့ပြရလွယ်လွယ်ပဲပြောလိုက်တယ်လွယ်လွယ်ပဲပြောလိုက်တဲ့အခါကျတော့အဲ့ဟာမျိုးမြင်ရတဲ့ပုဂ္ဂိုလ်ဟာနောက်တရားအားထုတ်ရမှာရောမကြောက်ဘူးလားကြောက်ပါတရားအားထုတ်ရင်ယူတယ်ဆိုတာမျိုးစိတ်ထဲဆွဲသွားတယ်တကယ်တော့ဘုန်းကြီးရဲ့အခုရဘုန်းကြီးရဲ့ဒီမှာဒုံတန်းဆရာတက်တန်း နှစ်ပေါင်း40ကျော်နေပါပြီ။မာစီသာသနာရေးတံမှာ17နှစ်။ဘုန်းကြီးရဲ့ဒီမှာရွှေမင်းတော်သာသနာရေးတံမှာနှစ်ပေါင်း30ကျော်သွားပါပြီ။40ကျော်သွားပြီကုတန်းဆရာမြင့်။ဘုန်းကြီးတရားပြသတဲ့အချိန်မှာဒီလိုဖြစ်သွားတဲ့ပုဂ္ဂိုလ်တွေ့ဘူးပါ။ဒါပေမဲ့စရောက်သေးကသူ့မှာအပူတော့ကတွေအတင်းလောင်မြိုက်လာပြီးတော့အိမ်မပြောစမ်းမဝင်တဲ့ပုဂ္ဂိုလ်တော့အမှန်ခံဘူး။ ဒါတရားကြောင့်လားသူ့အဘူတော့ကကြောင့်လားသူ့တော့ကနဲ့သူ့အဘူနဲ့သူသူ့အိမ်အောင်ရေးမตายရလို့သူ့အတူဖြစ်နေတာကြီးကိုဒီမှာတရားရိပ်တာဝင်မယ်ဆိုတချို့ကပို့လို့လိုက်တယ်ပို့လိုက်တော့ဒီရောက်တော့သူကဘုန်းကြီးရိပ်တာတွေကစီကံတစ်ချက်တင်းတင်းကြပ်ကြပ်ထိသိတာတင်းတင်းကြပ်ကြပ်အလုပ်လုပ်တာဆိုတော့အဲဒီလိုပူသုံးကားတွေနဲ့ပူလောင်လာတဲ့ပုဂ္ဂိုလ်ကိုစီကံနဲ့တင်းကြပ်လို့ရပါမလားမရဘူး အဲ့လိုတင်းကျပ်လာတာရဲ့သူကိုယ်၌ကစားမဝင်အိမ်မပြောဖြစ်တာရဲ့ဆိုတော့သွားပြီအဲ့လိုပုဂ္ဂိုလ်မျိုးဟာတရားအားထုတ်လို့လားသူ့အပူကြောင့်လားသူ့အပူကြောင့်သူ့အပူကြောင့်သူပါဘုန်းကြီးတို့ဒါပဲလေ့လာလို့ရတယ်စိတ်ဓာတ်တွေဒီလိုဒီလိုဖြစ်သွားတယ်ဆိုတဲ့ပုဂ္ဂိုလ်တွေလိုပဲလေ့လာလို့ရတယ်တကယ်တရားကိုတကယ်အားထုတ်နေတဲ့ပုဂ္ဂိုလ်အတွက်ဒါဘာမှဖြစ်သွားတာကိုမတွေ့ဘူးပေါ့ဒါကြောင့်အဲ့မှာသူကအဲ့လိုယူတာလေတွေ့မှုတွေအတွက်ကိုယ်လည်းဝါသနာမပါဘူးတမီးလေးလည်းအဲ့လို ယူတော်မှာစိုးရင်လည်းဒါကြောင့်လို့ဒီပြီးတော့တရားဝင်မှုခွင့်မပြုဘူးဗျာဒါပေမဲ့သမီးကတိတ်ကိုအားတန်နေတဲ့အတွက်ကြောင့်သမီးရဲ့စိတ်လေးကိုလှည့်စားဖို့အနေအားဖြင့်ဒီပြီးတော့အထက်မြန်မာနိုင်ငံဘုရားဘူးထွက်မယ်ဆိုပြီးမိသားစုဘုရားဘူးထွက်တယ်သမီးလေးတိတ်ပြောနေတယ်ဗျာပြောနေတဲ့ခါကျတော့သူတရားထုတ်ဖို့တော့မင်းလောက်ပြီးလို့စိတ်ကထင်တယ်ဒါပေမဲ့အိမ်ပြန်ရောက်တဲ့အခါနောက်တည့်ရကျတော့အမင်းရိတ်တာသွားဖြစ်ပညာရောတယ်ဒါနဲ့ခါရဲအမျိုးမျိုးသူ့ကိုတားဗျာအမျိုးမျိုးဖြစ်ရဗျာ သမီးကဘလို့မှပြောလို့မယုံတဲ့ခါကျတော့သူယုံကြည်အောင်ဆိုပြီးတော့ရိတ်တံမှာမာစီရိတ်တံမှာလာပြီးတော့မာစီရိတ်တံမှာဟိတေတိအဖွဲ့ဆိုတာရှိတယ်။ဘာအဖွဲ့လဲ။ဟိတေတိအဖွဲ့ကအာလုံးတရားဝင်တဲ့ပုဂ္ဂိုလ်တွေကိုဆွမ်းဖြင့်ထောက်ပံ့ပေးတယ်။အဲဒီမှာတပည့်တော်ဟိတေတိအဖွဲ့ကိုတွားပြီးတော့စည်ရင်သွင်းပါလေ။ဘယ်လမှာတရားဝင်နေဆိုတာစည်ရင်သွင်း။ဒါလည်းသမီးလေးယုံကြည်မှုရဖို့အတွက်တပည့်တော်စည်ရင်သွင်းတာပါ။ အဲ့ဒီအချိန်ကျတော့လေတပြည့်တော့တနည်းနည်းနဲ့သမီးတရားဝင်ပြောင်းဖြစ်မှာပဲဒါနဲ့သူ့ကိုချုံမော်ထားတာကဇံမောကစက်ထွက်လို့ရှိရင်အဲ့ဒီမှာတရားဝင်အောင်ပြီဆိုရင်တရားဝင်တာပေါ်ဆိုပြီးတော့ပြောထားတာအဲ့ဒီတော့ဇံမောကစက်လည်းထွက်ခံနေနေပြီသမီးရဲ့တငယ်ချင်းတွေကလည်းရိတ်တာကနေပြီးတော့ရက်40ကျော်လောက်ရသွားပြီဆိုတော့ကလေးတွေကလည်းပြန်ပြီးရိတ်တာထွက်ပြီးဆိုတော့အဲ့ဒီမှာတငယ်ချင်းတွေစီသွားခြင်းလေဆိုပြီးတော့သွားတဲ့အခါကျတော့တငယ်ချင်းတွေစီခွင့်တောင်းလို့တပည့်တော်လည်းလွတ်လိုက်တယ် လွတ်လိုက်တဲ့အခါကျတော့လိုင်းကားစီးသွားရတာကိုအဲ့ဒီမှာဒီဘက်လိုင်းကားကနေဆင်းတယ်ဆင်းပြီးတော့ဟိုဘက်ကားလမ်းကိုဖြတ်ပြီးတော့ဟိုဘက်လိုင်းကားကိုစီးရမှာဖြစ်တော့အဲ့ဒီမှာကားလမ်းကိုဖြတ်ခုမှကားတစ်စင်းကနေပြီးတော့ဝင်တက်လိုက်တဲ့အတွက်ကြောင့်နေရာတွင်ပဲပွဲချင်းပြီးတည်ဆုံးသွားတယ်အဲ့ဒီကလေးမှာအဲ့ဒီလိုတည်ဆုံးသွားတဲ့အချိန်မှာဒီမိခင်ရောဖခင်ရောစိတ်ထဲမှာပူဆွေးမှုတွေပြည်တွေပါလေမတောက်လောင်ဘူးလားတောက်လောင်တောက်လောင်တဲ့အပြင် ကိုကိုကိုသူတို့တရားခံနေဖြစ်နေမလို့သမီးလေးတရားတာမလို့ကြောင့်လေတကယ်လို့ဒါသမီးလေးတရားဝင်ကျင်တာကိုတရားရည်တာပို့ထားရင်ဒီလိုအသေးစုဘယုံမှမသေးနိုင်ဘူးဒါမလို့တရားဝင်ခွင့်မပေးလို့မလို့တတ်နိုင်မိပြီအဲ့လိုကိုဆွေးတော့ကလေးဖြစ်ပြီးတော့ယူကျုံမရဖြစ်မျက်ရည်မဆင်နိုင်ဖြစ်အဲ့ဒါနဲ့သမီးလေးရဲ့ဇာပနာကိစ္စတွေပြီးစီအောင်လုပ်ရက်လက်ကိစ္စတွေပြီးစီအောင်လုပ်ပြီးတော့သမီးလေး ဒီဆယ်တန်းကစက်ထွက်ပြီးလို့ရှိရင်ဝင်ဖို့စရင်သွင်းထားတယ်။သမီးလေးကသုံးပါလာကုန်လူမှန်းထားတဲ့အတိုင်းသုံးပါလာကုန်လူနဲ့ပါလာတယ်။အဲ့ဒီမှာပို့ပြီးယူကျုံးမရဖြစ်ရတယ်။သူဆန္ဒတွေပြည့်။အဲ့တော့သူဆန္ဒတွေကို ကိုယ်ကမဖြစ်ပေးနိုင်တဲ့တရားဝင်ဖို့ကိုယ်တော့ကတော့ဖြစ်မယ်ဆိုတာလည်းလေအခုတော့သမီးလေးမဝင်လိုက်ရတဲ့တရားသမီးရဲ့အကျွေးကိုငါကိုယ်တိုင်ဆက်မှဖြစ်မယ်ဆိုပြီးတော့တပည့်တော်အခုတရားရိပ်တာကိုဝင်လာခဲ့တာပါဗျာ။ ဝင်လာပြန်တော့ဆယ်တန်းကစက်ထွက်ပြီးလို့အောင်တဲ့ကလေးတွေကတမိအရွယ်ကလေးတွေကရိတ်တာဝင်ပြီးတော့တရားအထုတ်နေကြတော့တမိအရွယ်နေရတော့တပိတော့ဘလို့မှမြင့်ကြီးတွေဘူးမသိနိုင်ဘူးဗျာတောကကြီးဖြစ်လူဆွေးမှုတွေဖြစ်တမိတွေကိုတတိယအဲ့ဒီလိုနဲ့တပိတော့တတိယနေတဲ့ကံမှာအရှင်ဘုရားများရဲ့တိုက်တွန်းမှုအရှင်ဘုရားတို့ရဲ့အားပေးမှုတတိပေးမှုနဲ့ ဒီတတိပဋ္ဌာန်တရားကိုတပည့်တို့ရိုးရိုးသေးသေးကျင့်ကြံအားထုတ်ပါလေဆရာအရှင်ဘုရားတို့ညွှန်ကြားတဲ့အတိုင်းထိုင်တဲ့ကံမနဲ့ထိုင်ဣရိယာပုနဲ့မလွတ်အောင်ရှုတယ်ရက်တဲ့ကံမနဲ့ရက်ဣရိယာပုနဲ့မလွတ်အောင်ရှုတယ်သွားတဲ့ကံမနဲ့သွားဣရိယာပုနဲ့မလွတ်အောင်ရှုတယ်စားတဲ့ကံမနဲ့စားတဲ့ဣရိယာပုမလွတ်အောင်ရှုတယ်မိမိအဆောင်မှနေတဲ့အခါရေချူမျက်နှာတဲ့ဝလဲတာကစပြီးတပည့်တော်မလို့အောင်ရှုပါလေအဲ့ဒီလိုအာယုံမစိတ်ကြီးငြင်းအောင်ကြိုးစားပြီးရှုမှတ်လာတဲ့အခါကျတော့ရှင်ဘုရားတဲ့တပည့်တော်သမီးရဲ့အကြောင်းတွေဘာမှတပည့်တော်မသိတော့ဘူး သမီးအကြောင်းတွေတပည့်တော်ရဲ့တဏ္ဍာမှာမဝင်လာတော့ဘူးမဝင်လာတဲ့ခါကျတော့မဆေးကြီးတဲ့ထိုင်တယ်မဆေးရက်တယ်မဆေးသွားတယ်မဆေးစားတယ်မဆေးဘုန်းကြီးစိုးစိုးကပြောခဲ့တယ်လေသူ့ကိုအမှန်လွတ်မလားမလွတ်ဘူးလားဆိုတာကိုအမှန်မြဲမမြဲကိုဘုန်းကြီးသွားရင်းကနေပြီးတော့ပြောဆိုသူ့နာမည်ကိုခေါ်လိုက်တာတော့မှသူရှုမှတ်မှုလွတ်သလားမလွတ်ဘူးလားလွတ်ပါဘူးအဲ့ဒီလောက်ကိုသူကအမှန်မြဲနေအဲ့တော့အမှတ်တိသိမြဲနေတဲ့အခါတမီးကိုတတိမရဘူးခင်ဗျာ တပည့်တော်တစ်ခါတည်းကကိုကတတိယကျင်လို့သမီးကိုသမီးကွယ်လွန်နေတဲ့သမီးရဲ့ဘုံဝန်းတရားလေးသမီးရဲ့ဇာမနာကိစ္စလေးတပည့်တော်အကုန်လုံးတွေးတယ်တွေးလို့ကိုမရဘူးဗျာတဲ့တပည့်တော်စိတ်ကခန္ဓာကခွာလို့ကိုမရဘူးတဲ့တကယ်တရားကောင်းပြီဆိုရင်တတိမြဲတဲ့ပုဂ္ဂိုလ်ဟာဒီရှုမှတ်စိတ်ကိုခွာလို့ရပါမလားမရပါဘူးပြန်ပြီးအင်္ဂါအကြောင်းကိုတွေးကြည့်တွေးလို့ကိုမရဘူးတဲ့ပြန်ပြီးတော့ဒီမှာခန္ဓာမှာပဲကန့်နေတယ် အဲ့လိုမြဲနေတဲ့ခါကျတော့တပည့်တော်သမီးနဲ့ပတ်သက်ပြီးတော့ကတယ်ဘာမှမရှိတော့ဘူးဗျာပရိဒေဝါတွေတပည့်တော်အကုန်လုံးလုံရောက်သွားတယ်ဒါတပည့်တော်ကိုတွေးပါဗျာတဲ့ဒီတတိပဋ္ဌာန်တရားအားထုတ်ရင်တောကပရိဒေဝါတွေလုံရောက်တယ်ဆိုတာဘုရားဟောထားတဲ့တရားတွေရှင်ဘုရားတို့ဟောလို့နာရပြီမဲ့အခုတော့ကိုယ်တိုင်ကိုယ်တွေလက်တွေ့ဖြစ်ကြအားထုတ်တဲ့အတွက်ကြောင့်ဒီမှာကိုယ်တွေအနေအားဖြင့် ဒီတောကပိတွေဝါတွေလုံမြောက်တဲ့အကျိုးတွေတပည့်တော်ကိုယ်တိုင်ရရှိပါပြီဗျာဆိုတာကိုကိုယ်တိုင်ဝန်ခံပြီးတော့လျှောက်သွားတယ်။ဒါမြန်မာနိုင်ငံရန်ကင်းတိုက်ခန်းကသူ့ရဲ့နာမည်ကိုတော့ဘုန်းကြီးမှတ်မိဘူး။အခုချိန်ကြည့်အောင်ဆိုရင်သူတက်ရှိတင်ချာရှိနိုင်တယ်။ဒါကြောင့်မို့ဒါကိုဘုန်းကြီးတို့အတိတ်ဝတ္ထုမဟုတ်ဘူးပစ္စုပန်ဝတ္ထုဘာဝတ္ထုလဲပစ္စုပန်ဝတ္ထုဒီကနေ့မိမိကဒီအကြောင်းကိုသိကျင်ရင်အဲ့ဒီနေရာကိုသွားမင်းပြီးတော့စုံစမ်းကြည့်ရင်သိနိုင်သေးတယ်။နော်။ ဒါကြောင့်မို့ဒါပြစ္ဆုတ်ပါဝတ္ထုတွေဒါလက်တွေ့ပဲဘုန်းကြီးတို့ကိုယ်တိုင်ကိုယောဂီကိုယ်တိုင်အားထုတ်ရင်းကနေကိုယ်တိုင်တောကပိတွေပါတွေလွန်မြောက်သွားတဲ့အကျိုးဒါကြောင့်မို့မြတ်စွာဘုရားကအမခံကျရဲရဲနဲ့ငါဘုရားဟောထားတဲ့ဒီတတိပဋ္ဌာန်တရားကိုလည်းလက်ကင်ထားပြီးတော့ရိုးရိုးတည်တည်နဲ့ကျင့်မယ်ပွားမယ်အားထုတ်မယ်ဆိုရင်အားထုတ်တဲ့အခါမှာလည်းဘုန်းကြီးမနေ့ကပြောခဲ့တယ်မရွေးဘယ်နှပါလဲနဲ့သုံးပါမရွေးသုံးပါနော်ဣရိယာကိုရွေးစရာလိုသေးလားလိုပါဘူးဗျာ အချိန်ရွေးเสียရလို့သေးလားမလိုပါဘူးဗျာနေရာရွေးเสียရလို့သေးလားမလိုပါဘူးဗျာအဲ့ဒီလိုမရွေးသုံးမှတခါလဲအငြင်းတတိမြဲနေပြီဆိုရင်တောကတွေပရိဒီဝါတွေဝင်နိုင်ဦးမလားဝင်နိုင်ပါဘူးအဲ့ဒီတောကတွေပရိဒီဝါတွေမလုံမြောက်နိုင်ဘူးလားလုံမြောက်နိုင်ပါဘူးလေတရားအားထုတ်ရမှာလေဒီတိပ္ပံတရားအားထုတ်ခြင်းအပြင်တကယ်တောကပရိဒီဝါတွေတကယ်တမ်းလုံမြောက်နိုင်လားမလုံမြောက်နိုင်ဘူးလားလုံမြောက်နိုင်ပါဘူး သေရောသေကြရဲ့လားသေကြပါဘူးကဲဒီလိုဆိုရင်ကျေးဇူးရှင်ဆရာတော်ဘုရားရဲ့ဆောင်မှုလေးဆိုပြီးဒီနေ့တရားလေးသိနေကြအောင်နော်ပူဆွေးမှုကိုပူဆွေးမှုကိုလွန်မြောင်းတို့လွန်မြောင်းတို့ဘယ်လန်းစင်ကိုလိုက်ရမည်ဘယ်လန်းစင်ကိုလိုက်ရမည်ပူဆွေးမှုကိုပူဆွေးမှုကို မြောက်တို့သူမြောက်တို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်မိုးကျွေးမှုကိုမိုးကျွေးမှုကိုလွန်မြောက်လို့လွန်မြောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်ဘယ်လမ်းစဉ်ကိုလိုက်ရမယ်မိုးကျွေးမှုကိုမိုးကျွေးမှုကိုလွန်မြောက်လို့လွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ် ဒီတိဋ္ဌာန်လမ်းစဉ်လိုက်ရင်အပြင်ဒီအကျိုးတွေတောကပိတွေဝလွန်မြောက်ခြင်းဆိုတဲ့အကျိုးမရဘူးလားမရပါဘူးစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးတွေမရဘူးလားမရပါဘူးနောက်နောက်ဘဝတွေမှာလားခုအထုတ်နေစေမှာလားခုအထုတ်နေစေအဲ့လိုရနိုင်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ပြီးတော့ကိုတော်တိုင်ကြီးညာကျွေးကြော်ပြီးတော့ဟောခဲ့တာဧကယံတော်ယံဘေကွေမေဃောတတ္တနာဝိတုဒ္ဓိယသောကံပိတိဝါနသမတိကမယဒုက္ခဒေါမနတာနံအထင်ကမယ ညာယတာအဓိကမယနိဗ္ဗာန်တာသစ္စည်းကရိယာယယရိဒံသတ္တရောတတိပဌာနာဘေကဝေယံတော်များဘုจิตတာတို့သတ္တရောလိဘာဂုံသောယရိဒံယေဤမိတတိပဌာနာစွန့်မြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဌာဝသောအကျင့်လန်ဒီတန်တိရှိကုန်၏ယံဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဌာဝသောအကျင့်လန်ဒီ တတနာဗျာပစ္စည်းကဗုဒ္ဓရိယတဝကအလောင်းတုံးဆုံးသောတတဝပေါင်းတို့၏ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဘောတကုတိသောလံတကြောင်ဒီသောလံဖြစ်ပါ၏သောကပိဒေဝနာဆိုရေပူဆွေးခြင်းသောကငိုကြွေးခြင်းပိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းငှာ ဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တတိသာဓုသာဓုသာဓုသုတော်မြောက်ကြရအောင်ဤတို့ပြုပြဤတို့ပြုပြမြတ်ဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြဤကြည်ချမ်းမြဤကြည်ရေမေမြည်သည်ရေမေ ထုတ်ချောင်ရွှေညီထုတ်ချောင်လမ်းမကောက်ပြေလမ်းမကောက်ပြေရောက်ရပါလို့ရောက်ရပါလို့ထုဘဝထုဘဝကျင်တရားလေကျင်တရားလေဒုက္ခဗိဒံဒုက္ခဗိဒံယမအပေါင်းယမအပေါင်းမကောင်းဟုတည်းမကောင်းဟုတည်း မရွှေရပေမရွှေရပေမကောင်းကုသမြမကောင်းကုသမြမကြာရပေမကြာရပေတဗ္ဗအိဿာတဗ္ဗအိဿာမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်းရွေကတာတိုင်းရစေသော ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာခုဘုန်းကြီးတို့ယောဂီများကိုယ်တိုင်တရားတော်နာရတဲ့ကုသိုလ်ရင်းမရဘူးလားရပါပါဘုရားဘုန်းကြီးကိုယ်တိုင်တရားတွေဟောရတဲ့ကုသိုလ်ရင်းမရဘူးလားရပါပါဘုရား တရားတွေနာရတဲ့ကုသိုလ်တွေဒီတရားတွေနာယုံနေလားဆိုတော့ကိုယ်တိုင်ခန္ဓာညာရောမကျင့်ပွားကြဘူးလားကျင့်ပွားပါဘူးအာထုရတဲ့ဓမ္မဘုန်းကြီးတို့ဒီမှာဝိပဿနာဘာဝနာကုသိုလ်တွေရောမရကြဘူးလားမရပါဘူးတရားနာပြီးပြီဆိုရင်တရားတွေနာပြီးတဲ့အခါကာလမှာမိမိတို့ကုနာထားတဲ့အာထုထားတဲ့ကုသိုလ်တွေကိုရောအမြတ်တမ်းမဝေ့ကြဘူးလားဝေ့ကြပါဘူးပဋိဒါနကုသိုလ်တွေဘာကုသိုလ်တွေလဲပဋိဒါနကုသိုလ် အဲဒီလိုကုသိုလ်တွေလမ်းဆိုတော့ဟောမိမိတို့ကိုယ်တိုင်အမြဝေပြီးတော့ဒီကုသိုလ်တွေကိုကိုယ်တိုင်အားရပါရတာလို့မခေါ်ဘူးလားဟုတ်ပါပါဘုရားဟိုမနေ့ချိန်ကကလာအာယုန်တဲ့ချိန်ကကလာကလည်းလေကုသိုလ်ရှင်များလူတန်းတာလေးတွေကိုဘုန်းကြီးတို့ဒီမှာဆရာတော်ဗုဒ္ဓမာသာမီးကကြီးညာပေးတဲ့ကဝမ်းမြောက်လူမောတာတို့မခေါ်ကြဘူးလားခေါ်ပါပါဘုရားနေစွမ်းနေစက်ကတဲ့အချိန်ကရောမခေါ်ကြဘူးလားခေါ်ပါပါဘုရားဒီပတ္တလူမောရဏကုသိုလ်တွေမရကြဘူးလားရကြပါပါဘုရားဟောနောက်ပြီးတော့ဒီမှာတရားအားထုတ်နေကြတဲ့ပုဂ္ဂိုလ်တွေ ကိုယ်တိုင်အာမထုတ်နိုင်ကိုယ်တိုင်အာမထုတ်နိုင်တဲ့အခါကျတော့ဒီမှာတရားဝင်ပြီးအာထုတ်ကြတဲ့ပုဂ္ဂိုလ်တွေကိုကုသိုလ်ရှင်များကဒီမှာအဖြောရမကားလေးဆိုရင်လည်းမလူကြဘူးလားလူပါပါဘုန်းကြီးတောက်ရည်တန်းနေရောမလူကြဘူးလားမလူပါဘူးအာယုံကျင်ရောက်ပြန်တော့လေအာယုံစွမ်းနေစက်ကလူတန်းကြတဲ့ကုသိုလ်ရှင်များကဥပ္ပလတ်တင်းမနှင်းနဲ့တာမောတုတ္တမိသားစုတဲ့နောက်ပြီးတော့ကုဇောမင်းနဲ့မခိုင်မိသားစုတဲ့ စိတ်ထေဒေါမင်းရင်ဝင်မိသားစုဒေါမေจิตတိမိသားစုဒီမှာအားလို့ကုသိုလ်ရှင်တွေကလာပြီးမနဲ့စောရုံးနေတယ်ဖြစ်ရတာသုံးလုံးထပ်ပြီးတော့ဒီမှာသာဝတ္တပွဲတွေကိုယ်တိုင်ကိုယ်ကြသာဓိကဒါနမြောက်လာပြီးတော့လူတန်းကြကိုယ်တိုင်အာမထုတ်နိုင်တော့အာထုတ်နိုင်အာထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကိုကုသိုလ်ပြုကြနေစွမ်းချိန်ကကလမှာလည်းအာထုတ်စေယောဂီဒီမှာဒီတို့ကြွကြွခင်မိသားစုကမိသားစုနောက်ပြီးတော့ဒေါက်တာမျိုးမင်းမပွင့်သိမိသားစု ဦးဦးဝင်းရုပ်တင်ဒေါ်ကြီးရဲ့မိသားစုဥကျော်ဝင်းဒေါ်ခင်ဝင်းမိသားစုဒီမိသားစုတွေကနေပြီးတော့ဟောနေတဲ့ချိန်ကကာလဘုံတက်နေမှာလည်းမုံမြန်လာဆိုတော့ဆွန်ခဲပွဲတွေကိုယ်တိုင်ကိုကြလာပြီးတော့ပြုပြင်ပြီးတော့အာလုံးတဟတိကဒါနမြောက်မလူတန်းရဘူးလားလူတန်းရပါတယ်ဒီဒီကုသိုလ်စုစုတွေမိမိတို့ဒီကနေ့အာလုံးပြည့်ပြည့်စုံစုမရဘူးလားရပါတယ်နောက်ပြီးတော့ဒီမှာအာလုံးယောဂီသူတော်စင်တွေကိုအချိန်နဲ့တပြေးညီ တရားတွေရိုးရိုးတည်တည်ကြိုးစားအထုတ်နိုင်ဖို့အတွက်ဆွမ်းဝေယဝဆလောကပြုကြတဲ့လောကကုသိုလ်ရှင်တွေကလည်းပဲမနဲ့မိုးလင်းကနေပြီးတော့မိုးချုပ်တည်တန်အောင်အားလုံးတန်ရှိတွေရောပါတွေရောအကုန်လုံးပြုကြတယ်ဝေယဝဆကုသိုလ်တွေရောမရှိကြဘူးလားရှိကြပါရဲ့အဲဒီကုသိုလ်အစုစုတွေကိုအားလုံးအမိဖတ်မှစပြီးတော့ဝိနည်းများကိုမြတ်တမ်းပေးဝေမှာနော်ဒါကြောင့်ယနေ့ယခုပြုပြုသမျှဆိုတာဒီနေ့ပြုတဲ့ကုသိုလ်အားလုံးကိုအာရုံပြုရမှာ ကိစ္စလာယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာ ဝမဆောင်ကြံဝမဆောင်ကြံကိုဆောင်နကံကိုဆောင်နကံအရင်ဆံ၍အရင်ဆံ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ30တိဘုံ30တိရှိဖြစ်ဖြစ်တည်းမြဖြစ်ဖြစ်တည်းမြဝိနည်းရတို့ဝိနည်းရတို့ရကြပါစေရကြပါစေ သည်မိမဝေသည်ညာတွေသာဓုညာတွေသာဓုခေါ်စေတော် ရိုးရိုးသေးသေးချင်းကြံပေါ်များအထုတ်ကြခြင်းအားဖြင့်ပဋိပ္ပံတရားရနိုင်တဲ့အားထုတ်လို့ရနိုင်တဲ့အကျိုးတရားတွေကိုကုမြတ်သောအားထုတ်နေစဉ်မှာပဲဒီကျိုးတရားတွေပြည့်ဝရနိုင်ကြပြီလေမင်္ဂလာဓမ္မကျောင်းတက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဘုရားသာမိတွေ့ပဲလက်ထောက်ဆရာတော်ဥက္ကမေတ္တတို့နဲ့အတူ သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ။